ဧမဝတ္တသုတ်တံတရားဟောလာတာနှစ်ရက်ရှိတော့နေတတိယမြောက်ဒီနေ့မှနည်းနည်းနည်းပြီးတာဏိဒန်းကကိုဒီသိညာနဲ့မှဏိဒန်းပြီးပုံမပေါ်ဘူးလို့တရားပြေသားကိုရောက်ပုံမပေါ်ဘူးဒါပေမဲ့လို့ဒီမဝတ္တသုတ်တံကတော့ဏိဒန်းမယ်မယ်လို့သူကတရားတွေပါပဲသူဏိဒန်းမှာလည်းပဲ

နာတို့ရောင်ဝါတော့ဖြင့်လည်းတောက်ပပြီးတော့နေလို့မမတာကြောစရာကောင်းတဲ့ညင်ဖြစ်နေတဲ့အကြောင်းမြတ်စွာဘုရားလည်းဘာမှပုဂ္ဂိုလ်မဟုတ်ဘူးပါဠိဝင်မင်းသားဘောရဝနွယ်တော်ဘာဘုရားဖြစ်တဲ့အကြောင်းမယုံကြနဲ့မြင့်မြတ်တဲ့အရာသောရှိသောမိမိကိုယ်အားလျော်စွာရတဲ့အမိတော်တွေနဲ့လည်းပြည့်စုံတဲ့အကြောင်းအဲဒီဘုရားကိုသို့သောပူဇော်လို့ရဲဆိုပြီးတော့ တ်ဆွေဖြစ်တဲ့ဟိမဝဒနာမင်းကိုခိမာရကပြုဟိမဝဒနာမင်းကဘုရားစီဟုတ်မဟုတ်ကိုစစ်သေးမင်းတို့ဆရာဘုရားစိတ်နှလုံးများကောင်းကောင်းထားနိုင်ပါရဲ့လားဘယ်လိုထားရမှာလဲဆိုရင်အတွင်းသားအပြင်သားမဆွဲကြဘဲနဲ့အာလုံးသောတဝါရီမှာညီတူညီမျှချစ်ချင်းညီတူညီမျှသနာချင်းများ ည့်စုံပါရဲ့လားလို့မေးတော့အဲ့ဒါလည်းပြည့်စုံတဲ့အကြောင်းသာတာကိရိနာကဝန်ခံတယ်အိဋ္ဌာယုံအိဋ္ဌာယုံအကောင်းဆုံးအာယုံနဲ့စပ်ပြီးတော့ဝိတ္တ၃ပါးသမာသင်္ကပ္ပခေါ်တဲ့ဝိတ္တ၃ပါးကောင်းသောကြာစီ၃ပါးများလည်းလိုချင်တဲ့နှလုံးသွင်းနိုင်ကြာစီနိုင်ပါရဲ့လားလို့မေးတော့အဲ့ဒါလည်းပြည့်စုံပါတယ်ဆိုတဲ့အကြောင်းဝန်ခံတယ်ဒါကိုသဘောလေးတစ်ခုစီထားတယ် ငါတို့ဘုရားစိတ်ထားကောင်းစွာဒုက္ခသိမ်းအာသနာညာအာယုံကောင်းဆိုကြံမျိုးသုံးရာလူကြီးတိုင်းမဆိုင်ယူနိုင်ပါဆိုပြီးတော့အလုံးစုံသိတာတွေဟောပြီးသားတွေနောက်တစ်ခါထပ်ပြီးအသေးစိတ်ကာယကံနဲ့ဝစီကံနဲ့မနောကံနဲ့ထပ်ပြီးတော့မေ့စစ်ပြန်တဲ့ သူတော်ဘာဥစ္စာကိုမခိုးယူပဲရှိပါရဲ့လားသူတော်ဘာအသက်ကိုမတတ်ပြမညှင်းဆဲပဲရှိပါရဲ့လားအာဇမစရိယဆံရကာမဂုဏ်အာယုန်တဲ့စိတ်ကိုလှုပ်ပြီးကာမဂုဏ်နဲ့စိတ်ဝင်စားပြီးတော့မေ့လျော်ခြင်းများမှကင်းပါရဲ့လားဝေးပါရဲ့လားဇန်တရားများကိုလည်းပွားများခြင်းမကင်းမသိပဲရှိပါရဲ့လား ခွန်းလေးချက်မေးတော့ဒီမိခွန်းလေးချက်လုံးလည်းပြည့်စုံမယ်အကြောင်းသာတကိနာကဝန်ခံတဲ့ဒီနေ့ကမနေ့ကဒီသာသာတဲ့ဘုံနဲ့ပဲပြီးသွားမပေးဖို့သူယူမှုကင်းกว่าညင်းစေပါမှုမပြုသည်သာမေလျော်ရေးမှဝေလာပြီစွာတို့ဖရဇံပွားမသိပါ နေ့ကဟောနေတာဒီနေ့တော့ဒါတွေထပ်ပြီးဟောနေတယ်မပြီးပဲနေလို့ဖြည့်သွားနေတော့ကာယကံကမေ့ပြီးတော့ဝစီကံကိုတစ်ခါမေ့ကြတယ်ကစ္စည်းမူပါနာဘေနတိကစ္စည်းနာခီနာပြဝတောကစ္စည်းဝေဘူးတိယနာကစ္စည်းပံဖံနာပါတိ ကာမအဆွေတော်တာတာဂိရိနာမင်းဘောဓောသင်တို့၏ဆရာဖြစ်တော်မူသောဂေါရမရှင်တော်မြတ်ဖရာသည်ကိစ္စလိုနီမုသာသူရင်ဖောက်ပြန်သောစကားကိုနာဘယ်နဲ့တိမပြောမဆိုပဲခင်ပါရဲ့လားသူရင်ဖောက်ပြန်မမှန်ကန်တဲ့ အနေဒိဗေတွေကိုမှန်လို့ဟုတ်လို့ပြီးတကားလိန်ကြီးပြောတဲ့မူပါဝါဒစကားတွေများမပြောလို့သိချောင်းပါရဲ့လားသစ္စီသောမီနာကိနာပြတော့ကျုပ်ချကဲ့ရဲ့လေဉာဏ်တော်စကားကိုပြောဆိုခြင်းမရှိဟောသည့်ဖြစ်ပါရဲ့လား ဒါကဘုဒ္ဓဝါစာဘုဒ္ဓဝါစာကံနာနဲ့တရားကိုပြောတယ်ဆိုတော့ခရီးတိုင်းတော်ပြောတော့သူများတွေထုတ်ကြနှိမ့်ဆက်ပြီးတော့ပြောရတာပဲရှင်းမုံပြီးတော့ပြောတာမဟုတ်ဘူးသူကနှိမ့်ဆက်ထုတ်ကြပြီးတော့မခံနိုင်အောင်လို့သူကပြောရတဲ့စကားမျိုးဘုဒ္ဓဝါစာကံနာနဲ့တရားတွေနားထဲမှာကြားလို့ရှိရင်လွှတ်ရများလို့ပဲလွှတ်ရတယ်ရှိလို့ရှိရင် သွားများအသိရင်ရှိတဲ့နေရာကိုသူကတော့ပွန့်ပယ်သွားမှာပဲပြတ်သွားမှာပဲအဲ့ဒါလိုပဲဉာဏ်နဲ့တဲ့ဒီလိုဆဲဆိုတဲ့စကားတွေကတော့ကြိုက်ဘူးဆဲဆိုတဲ့စကားများလူရာမဟုတ်ဒိဋ္ဌာန်လည်းမကြိုက်ဘူးမတတ်နိုင်လို့သာသူတို့အောင့်ခံနေတာဒီဆဲဆိုတာတွေဟောတာပြစ်တာတွေမကြိုက်ဘူးဆိုတာအဲဒီ ကျန်တာနဲ့သက်သက်စကားတွေများမဆိုးပဲနဲ့မပြောမဆိုးပဲနဲ့กินပါရဲ့လားဒုတိယမေမိဘတတိယမေဘကကိစ္စသုံးနီဝေဘူးတိယံပျက်စီးကြောင်းပွဲရတော်ဖြစ်သောဘုန်းတိုက်စကားကိုနာအာဟမပြောမဆိုးပဲရှိပါရဲ့လားဝိဘူးတိဝိ ဘူတိဘူတိဆိုတာဖြစ်ခြင်းဝိဘူတိဆိုတော့အမျိုးသမီးဖြစ်ခြင်းဝဲပြားပြီးသွားခြင်းတူတူချစ်ခင်ကြည်ညိုပြီးတော့နေတဲ့ပုဂ္ဂိုလ်တွေတူဘပေါ်တူမချစ်ခင်နိုင်အောင်မကြည်ညိုနိုင်အောင်တူဘပေါ်တူအချင်းချင်းလောတော့အောင်တူနဲ့တူနဲ့ဟာမသိနဲ့မသိမြအောင်အဲဒီလိုပြောတဲ့စကားတွေအကုန်တိုက်တဲ့စကားပေါ်တယ်

သူလျော်လုပ်ပြီးတော့သူသွားတယ်သူကိုရာဇိုကြီးကနေပြီးသူ့ကိုရိုက်နှက်ပြီးတခါလာနှင်ထုတ်လိုက်တော့နှင်ထုတ်လိုက်တာဟန်ဆောင်ပေါ့အဲဒါဘာကြောင့်နှင်ထုတ်တယ်လဲဆိုလို့ရှိရင်ဝိဇိမင်းနဲ့ဝေတာလီယဝိဇိမင်းနဲ့စပ်ပြီးတော့အဲဒီဘက်ကနေပြီးအထောက်အကူစကားလေးပြောလို့ ဟိုကမကျင်တော့နင်ထုတ်တဲ့ပုံမျိုးလုပ်ပြီးတော့နင်ထုတ်လိုက်တော့နင်ထုတ်လိုက်တော့ဟိုကဝေသာလီကြီးတဲ့သူထွက်ပြီးတော့သွားရတော့ဟိုကမင်းတွေကတချို့ကလည်းပဲဒီပုံသားကြီးကအမနာကောက်ကြည့်တယ်မလားစင်းနဲ့တချို့ကလည်းကိစ္စမရှိပါဘူးတဲ့သူကအเจ้าကတို့အကြောင်းပြုပြီးတော့သူကအထောက်ခံပြောလို့သူကညာနှင်ထုတ်ခံရတာတဲ့လက်ခံပါဖြစ်မယ်ဆိုပြီးလက်ခံရသူကညာတဲ့ညာကြီးကို ညာကြီးဆိုတော့ရောက်လာတဲ့အခါအကျိုးကြောင်းတွေပြောတော့အာကိစ္စမရှိဘူးဟိုမှာလာတဲ့ရဟိုမှာရပြီးတော့နေတဲ့လာကအတိုင်းပဲလာကကြီးခါပေးမယ်ဆိုပြီးတော့သူ့လက်ခံတာပညာတွေသင်ကြားပြီးတော့ပြီးမင်းသားလေးတွေပညာသင်ကြားပြီးမင်းသားတွေပညာသင်ကြားပြီးရင်လည်းအစတော့သူကောင်းကောင်းသင်ကြားပြီးရင်လားသူ့ယုံကြည်ကြဆရာကြီးကောင်းတယ်ပညာသင်ကြားကောင်းတယ်ဆိုပြီးယုံကြည် ယုံကြည်တော့တဲ့ခါကာလကျတော့သူကဂုံးတိုက်စကားသူကလိုလိုလေးလုပ်တယ်လူလူမင်းသားတယောက်ကိုတိတ်တိတ်ခေါ်ပြီးတယောက်ချင်းတူတူစကားပြောဟောဘေးကပုဂ္ဂိုလ်တွေကဘာပြောတယ်လဲမသိဘူးသူကသိကျင်တယ်တူတူတိတိပြောတဲ့စကားများသိမသိတာကိုကိုပြောတယ်လို့သူပြောတယ်လို့သူသင်တယ်လို့အဲ့တော့ဟိုလူတယောက်လည်းဒီလိုခေါ်ပြီးတော့ဒီလိုတူတူတိတိပြောတော့အဲ့ဒီလူလည်းပဲဘာပြောမှမသိဘူး မေးကြတာပေါ့ဒီမင်းဘာပြောတယ်ကွာအကြာကြီးကဘာပြောတယ်ဘာမှမပေါ်ဘူးကမင်းသမင်းစားရပြီးကြလားဒီလိုမေးတယ်အာမဟုတ်တာရကွာတဲ့ဆရာကြီးပဲတဲ့သမင်းစားရပြီးကြလားတော့မမေးတာဒါတော့မဟုတ်ဘူးတင်တယ်မင်းလုံးမဟုတ်ဘူးနဲ့တူတယ်ဟုတ်ကဲ့နောက်ပြီးတော့တခါမယုံဘူးဒီလိုပေါ့ ဒီလိုပါသူပြောဝဲတယ်သူအရေးကြီးတဲ့စကားသူမပြောမဟုတ်တာဘူးပြောတယ်ဟုတ်တာပြောတယ်ပြောတာတော့မဟုတ်တာပြောတယ်လို့သိတာကိုသူကဒါကပြီးတော့သူတယောက်ကိုမေးကြဟေ့မင်းမင်းမင်းတို့ဖေလဲထွန်းရလားထွန်းတယ်ဟုတ်ကဲ့နွားနှစ်တောင်ကတာဟုတ်ကဲ့လားဟုတ်ပါတယ်ပြောတယ်အဲ့တော့ဟိုက မိတ်ဆွေတွေကမေးတော့မင်းဆရာကြီးကပါပြောတော့ဟာဒါပြောတာပဲဆိုတာမင်းဒီလဲဆိုရင်တော့လို့မေးတယ်နွားနှကောင်နဲ့ကတာဟုတ်သလားဟုတ်ပါတယ်ပြောဒါတော့မဟုတ်တာပါဒါတော့သူတို့တိတိပြောမယ်မဟုတ်ပါဘူးမင်းသူတို့တိတိပြောတာမင်းရေးကြည့်တဲ့စကားတော့ပြောရနေမှာပဲဒီလိုလို့သူကတရားပြီးလို့မယုံကြည်ဘူးတယောက်တယောက်တည်းမတက်ဖြစ်ဘူးပြီးတော့ဒါကမင်းကို ကိုလူနဲ့မင်းနဲ့ဘာဖြစ်တယ်လဲဘာမှဖြစ်ပါဘူးသုံးမယ်လို့မင်းကိုရဲဘောမရှိဘူးမင်းတက်ကြည့်မကောင်းဘူးလို့ပြောနေပါဘူးအဲဒီလိုကလည်းငါဒီလိုပြောရမလားဆိုပြီးကိုလူတခါတည်းသူကသိဆိုးတာငါငါလူကိုရဲကောင်းမကောင်းကိုရဲဘောမရှိဘူးတက်ကြည့်မရှိဘူးလို့ပြောကြတယ်ဆိုပြီးတော့သိဆိုးတာအဲဒီလိုလုပ်လိုက်တာသုံးနှစ်အတွင်းပြောလိုက်ပြောလိုက်မင်းသားကြီးကိုဆိုင်တော့ပြောစည်းဝေးလို့ကိုမရဘူးလေကွဲပြသွားတယ်တခါတည်းအဲဂုံတိုက်တာက ကြီးကျယ်ကျယ်မဟုတ်ဘူးသူကဒီလိုလည်းဖြစ်တာတရားအပြစ်ကိုတရားပြောလို့အဲဒီအပြစ်ပြောတဲ့အတိုင်းယုံကြည်ပြီးတကာတော့တောင်းနေတောင်းနေမတည့်တာပဲရှိဘုံတိုက်တဲ့ဥစ္စာဟုတ်တယ်ဒီခေတ်တုန်းကလည်းပဲရှိတာပဲအခုခေတ်ဆိုတော့ပို့ပြီးတော့များပါတယ်အခုခေတ်မှာဆိုတော့နိုင်ငံရေးသမားတွေပေါ်လာတဲ့အစားဒီဘုံတွေသိတဲ့ကြတာတကာလည်း ဟာတရားတရားပွဲကြီးနဲ့ကိုတိုက်နေတာကသူကတော့ခါတယ်ပြိပတ်တယ်နဲ့ဟောတယ်ဘုန်းကြီးကသွားပြီးနာဘူးတဲ့ညီရတရားပွဲသွားတယ်အဲသူဟောတာကောင်းပါလေသူတရားကတော့တရားကတော့မဘရာကထားလေးသမာဓိလွတ်လပ်ရေးအကြောင်းနဲ့စပြီးတော့သူဟောတာတရားနာရင်လူလေးသိတယ်တခါတယ်တစ်ဖက်ကပုံကိုယ်တွေကိုအာဂါတဒေါသစိတ်ဆိုးအောင်လို့ဟောနေတာတော့ကိုပြောနေတာပါ ဂုံးတဲ့ကြာသိကောင်းတာပဲသူကဒီလိုဟာတွေဟောကြတာကိုသူကဒါနဲ့လူတွေကြောက်တဲ့ကြောက်တဲ့ကွဲပြီးအဲဒီကစားပြီးဒီဒုက္ခရောက်လို့အခုလည်းဒုက္ခရောက်ဆုံးတော့ဘလောက်လည်းဒုက္ခရောက်မှမသိဘူးသူကဒါတွေကကျိုးတွေပေးတယ်သူကအဲဒီဘုရားစကားများကျင်းပါရဲ့လားဆရာကမေးတယ်အဲဒါလည်းကျင်းပါတယ်လို့ပြောပါတယ်နောက်ပြီးတော့ ကစ္စည်းတံဖာနာဘာတိကစ္စည်းသောနိဘောဒေသင်လို့ဆရာဖြစ်တော်မူသောဘောတော်အရှင်တော်များဖျက်ရတံဖာအနှစ်သာရမရှိပြင်ဖြစ်သောဘုရားကိုနာဘာတိမပြောဆိုပဲရှိပါရဲ့လားအနှစ်မဲ့ဖြစ်တဲ့အကျိုးမရှိတဲ့ဒါနာရီဝတ္ထုမျိုးဘာမှမဟုတ်တဲ့အာမျိုးပေါ်လေခုနဓမ္မစာပြီးလားဆိုတာမျိုးဒါတွေလည်းပါဝင်မယ်အနှစ်သာရမရှိတဲ့စကားတွေဘာမှအကျိုးမရှိတဲ့စကားတွေဒီလိုဟာတွေကို

သူရင်ဖောက်ပြန်မဟုတ်မာနောဇာဝလိနာဘေနတိပြောဆိုလိမရှိပါပြောဆိုခြင်းကင်းလာပါ၏။ဩမာနစကားဆိုတာပြောပါဘူးတဲ့။တရားမှာတရားပြတော်မူတာမဟုတ်ဘူးမမဟုတ်ပါဘူး။ဆရာလောင်းတော်ဘုရားရဲ့ကမဟုတ်မာနစကားတွေကမပြောဘူး။သစ္စာစကားဆိုတာအများကြီးရှိ။သိတဲ့အာရုံနဲ့ကျွေးမဲ့လို့ဒီရင်သစ္စာစကားကဆရာလောင်းဘုရားရဲ့ကသူကမှန်ကန်တဲ့စကားတွေတာပြောတယ်။ မဟုတ်တာတွေကိုမပြောဘူးအရေးကြီးတယ်လို့သစ္စာစကားသစ္စာစကားစကားတစ်ခုပြည့်လို့ရှိရင်လည်းအဲ့ဒီပုဂ္ဂိုလ်မှာမပြူကောင်းတာမရှိတော့ဘူးလေလို့သာတာလူဟာလိန်နာလို့ရှိရင်ဖြင့်လိန်နာတဲ့လူဟာသူမပြူကောင်းတာမရှိတော့ဘူးအကုသိုလ်အမှုမကောင်းမှုတွေသူမပြူကောင်းတာလည်းမရှိတော့မပြူဝန်တာလည်းသူမရှိတော့ဘူးလေတော့

အဲအတ္တရိယာပြုလို့ကောင်းတော့ပါပါမကောင်းမှုကြီးတွေနားကျင်မရှိတော့ဘူးသစ္စာတရားကိုကြုံလွန်ပြီးတော့မှန်လာတဲ့စကားပြောမယ်ဆိုတဲ့ဂတိသစ္စာမရှိတဲ့ပုဂ္ဂိုလ်တယောက်အကြောင်းအရာသာမူသာဝါဒတွေပြောရတဲ့ပုဂ္ဂိုလ်တယောက်ကိုကျိုးစည်းပါးပြင်ပြီးရတနည်းနည်းနဲ့တခါလဲအဲသူတစ်ပါးကျိုးတွေဘယ်လိုပဲပြည့်ပြည့် ဟုတ်တယ်ဘယ်လိုပြောမယ်ဆိုတဲ့မူတဝါဒပြောလို့ရှိတဲ့ပုဂ္ဂိုလ်တယောက်ဟာမပြုကောင်းတဲ့အာဟုလို့မကြည့်ဘူးတဲ့သူသာတော့မပြုကောင်းတဲ့အာဟုလို့မကြည့်တော့ဘူးအရေးကြီးပါတယ်သူကဒါကဘုရားအလောင်းတော်ဘုရားတွေကစပြီးတော့မူတဝါဒဆိုတာကျင့်ပြီးတော့လာပါတယ်ဘုရားပြုတော်မူတဲ့အခါကာလတော့မနေ့ကပြောခဲ့တဲ့အတိုင်းပေါ့လေသမာရဏဝုရတိ နံပါတ်တဝိရတိသမုစိရဝိရတိသုံးပြီးဖြင့်ပြန်ဆောင်ရတာသမာရဏဝိရတိကမူတာဝါရဝိရမိသိက္ခာပရံသမာရိယာမိသောက်တည်ထားလို့လိမ့်မပြောဘူးဒါကသမာရဏဝိရတိအပြင်ကျင်းတယ်ပြောကျင်တော့ပြောကျင်တဲ့စိတ်ကလည်းကြည့်ကျင်လည်းကြည့်နေမှာပဲအာမေသီလမပြည့်ကျင်တာနဲ့အကြောင်းရှိတဲ့အခါကျသူလိမ့်မပြောဘူးအမှန်ပဲပြောတယ်သံပါဒဝိရတိကတော့ လိန်ကြောစရာအကြောင်းပေါ်လာတဲ့အခါသီလဖတ်ပြီးသားလို့မဟုတ်ဘူး။လိန်ကြောစရာအကြောင်းတိုက်ဆိုင်လာတဲ့အခါကာလကြာမပြောတဲ့ပြောရတဲ့စကားပဲလို့နှလုံးသွင်းပြီးတော့ကိုရင်းစားတရားနဲ့လည်းပဲနှလုံးသွင်းလောကဓမ္မတရားနဲ့လည်းနှလုံးသွင်းပြီးတော့အဲလိန်ကြီးမပြောမနဲ့အမှန်အတိုင်းပြောလိုက်။အဲဒါကပမ္ပတ္တပုရိသီနဲ့ညှင်းဆောင်တာ။ဒါလည်းပဲလိန်ကြောခြင်းနဲ့စိတ်တော်ကြည်ကျင်လည်းရှိမှာပဲ။ ဒါအကြောင်းကြောင်းကိုငဲ့ပြီးဒီကလာသူအမှန်တိုင်းသူကျင့်သုံးပြီးတော့သွားတာမိမိဘုံတို့အရွယ်တို့အမျိုးအနွယ်တို့အပေါင်းအသင်းတို့စသည်လိုငဲ့ကြတယ်ရှိတာကိုပုဂ္ဂိုလ်ဟာမိမိကအရွယ်ကြီးနေတဲ့ပုဂ္ဂိုလ်ဆိုရင်ပို့ပြီးတော့ကြီးစက်ရတာပေါ့လေငငယ်ရွယ်ပုဂ္ဂိုလ်ဆိုတော့မှားပါလေတကိစ္စမရှိဘူးကြီးတဲ့ပုဂ္ဂိုလ်ဆိုရင်ကြီးစက်ရတယ်ဆိုတာအကျွေးရနေညားတဲ့ပုဂ္ဂိုလ် သူကဆရာကြီးလုပ်နေတတိတွေနဲ့ဆရာကြီးကမှားတယ်လို့သိနေရမှာကြောက်လို့သူကသူသက်ရတယ်ပေါ့အမျိုးနွယ်အချင်းလည်းပဲမိမိအမျိုးနွယ်မိမိမိဘတွေဆရာသမားတွေအသက်သက်ကနေပြီးတကားလားအဲသစ္စာစကားနဲ့ဒီဒီတနာနေလာတဲ့ပုံကိုယ်တွေဆိုရင်အဲဒီလိုပုံကိုယ်တွေကသူသက်ရတယ်ပေါ့ဇာရတဲ့မျိုးရိုးကပေါက်တော့ပူတော့ပြောဟာဆိုလို့ချင်းသိရင်မကြည့်ဘူး

အရိယာမဉ္ဇဉ်နဲ့နိဗ္ဗာန်ကိုမြင်သွားပြီသောတာပတိမဉ္ဇဉ်နဲ့မြင်သွားပြီဆိုသောတာပတိမဉ္ဇဉ်ရောက်ကြတဲ့ကသောတာပန်ဖြစ်သွားကြတဲ့ကသူကသီလေသူပရိပူရာကာရီဆိုတာသီလေသူသီလရနဲ့ပရိပူရာကာရီပြည့်စုံသွားကျင့်လေရှိပြီသီလရမှာတော့လူလေသေးမရှိပါဘူးတဲ့သောတာပန်အကုန်လုံးကျင့်သွားပါတယ်အားရောက်မူသာဝါဒကိုလိမ်နေပြီးတော့ပြောလို့တဲ့စိတ်ကိုမရှိဘူးသူက လင်းနေပြီးတော့ပြောကျင်တော့သူများအကျိုးမဲ့ပြောင်းလင်းနေပြီးပြောကျင်တဲ့စိတ်ကိုမရှိတော့ဘူးအဲ့ဒါအကုန်လုံးကင်းပြီးတော့သွားပါတယ်အဲ့ဒီသောတာပတိမဲ့ရောက်ကြတဲ့မြတ်စွာဘုရားကင်းလာတာအဲသောတာပတိမဲ့ကပြီးတော့သရဂါမိမဲ့ပြီးတော့အနာဂါမိမဲ့ပြီးအရဟတမဲ့အရဟတဖို့ဆိုတော့ပြောကြရမရှိတော့ဘူးယန္တာပြင်းနေမြတ်စွာဘုရားမှာ မူဒဝါဒမှာသမုတ်စေတာပါအပြင်ကင်းပြီးတော့နေပါတယ်ဆိုတာဘောထုငါတို့ဆရာဖြစ်တော်မူသောဘောရမတွေတော်ကအရှင်တော်များဘုရားသည်မူသာသဆိုရင်ပေါက်ပြန်မဟုတ်မှန်သောသာဝရိနာဘယ်နဲ့ပြပြောဆိုလို့မရှိပါပြောဆိုခြင်းကင်းပါ၏ဟုတ်ကဲ့ပါအထောထုံးမရကနာသီနာကြတဲ့ စိတ်ရဲ့ရှုပ်ချလျက်ဉာဏ်တော်စကားကိုပြောဆိုခြင်းသည်မရှိပါအထောထုံမာရဝေဝုတိယံပျက်စီးကြောင်းကိုယ်ကြောင့်ဖြစ်သောဘုံတစကားကိုလည်းနာအာဟပြောဆိုလင်မရှိပါ။အဲကြောင့်လိန်ဒီမပြောဘုံချော့ကင်းသည်လိန်ဒီပြီးတော့ပြောလည်းမပြောပါဘူးတဲ့။ဘုံတခြင်းစကားလည်းမရှိပါဘူးတဲ့။ ဒိနေမပြော့ကုန်းချော်ကင်းသည်ဉာဏ်တန်ယုံရင်ဆိုခြင်းပဲသည်ဉာဏ်ယုံရင်လည်းသေတိုင်းတော်တဲ့စကားနာမချမ်းသာတဲ့စကားနာမခံတဲ့စကားမျိုးတွေကိုပြောဆိုလို့မရှိပါဘူးတဲ့အဲ့ဒါသမုဒ္ဒရာဝရတိကနေပြီးတော့အရိယာမင်းတွေကိုကျင်းနေတာဇမင်းတွေကအောင့်ပြီးတော့ကြောင်းကျင်းနေရတာမျိုးမဟုတ်ဘူးတချို့ပုဂ္ဂိုလ်တွေက ဘုရားပြောတဲ့အတိုင်းရွာအချင်းကြီးနေလို့ဆရာကြီးဖြစ်နေလို့အများကယူသိလေးစားပြီးတော့နေလို့ဘယ်လိုကြောင်ကျင်ရတာတွေရှိမှာကိုစိတ်ထဲကတော့ကိုလင်းပြောချင်တာလည်းရှိရင်ရှိမယ်ကျမ်းသာနဲ့ဆေးရည်တိုင်းတာတွေပြောချင်တာလည်းရှိမယ်ပြောလို့မတော်ဘူးဆိုပြီးတော့အောင့်နေရတယ်လို့ကြည့်တယ်ကိုယ်နဲ့ပဲဘုရားလည်းမဟုတ်ဘူးတဲ့လို့သာလည်းမဟုတ်ဘူးသမုဒ္ဒရာဝိရတရားနဲ့အရိယမေကပယ်ထားလို့လိန်ကြီးပြောလို့တဲ့စိတ်စိတ်စေရနာမျိုးကို မျိုးစစ်ဗီဇတော့မရှိတာလို့ဉာဏ်နဲ့စေတိုင်းတော်စကားတွေပြောလို့တဲ့စိတ်ဆန္ဒကိုစေရနာကိုမရှိတော့အဲဂုံးတိုက်စကားသူနှူးစသည်အဖြစ်ပြအောင်ပြောပြအောင်ပြောလို့တဲ့စိတ်စေရနာမျိုးစစ်ဗီဇကိုမရှိဘဲနဲ့ကင်းစင်နေပါတယ်အဲကိုသိကြရတယ်အထောက်ထုံးမှာတော့ မန္တံမန္တာအထံအထံကျိုးစီဝါကိုမန္တာသိ၍အထံစာကျိုးစီဝါကိုမန္တာသိ၍ဘာတတိကျောဆိုပါ၏ကျောတိုင်းကျောတိုင်းကျိုးစီတယ်ဆိုတာကိုပြောတာကျုံးမဲ့မဖပလာပါမျိုးမပြောဘူးတဲ့မြတ်စွာဘုရားကအဲ့ဒါသုကတကုံမှာပါတယ်သုကတကုံမှာဟုတ်လဲဟုတ်မှရမယ်ကျိုးလဲရှိရမယ်တဲ့ အဲဒီလိုစကားမှပြောတယ်တဲ့ဒါတွေကတော်တော်ကြာမှပြောမယ်ဆောင်းမူလေးကြီးဆိုကြအောင်ဆိုလိန်လီမပြောဘုံချော့ကင်းသည်ကျန်တန်ယုံရင်ဆိုခြင်းပဲသည်ကျန်တန်ယုံရင်ဆိုခြင်းပဲသည် ဒိဏီမပြောဘုံချောကင်းသည်ဉာဏ်တန်ယုံရင်ဆိုခြင်းပေသည်ကျိုးစီပွားရှိမြင်သည်ဆိုသည် ဒုစည်းဝါရှိမြင်သည့်ဆိုသည်ဒုက္ခရာသကားစင်ကြယ်သည်အဲဒီအင်္ဂါ၄ပါးနဲ့ပြည့်စုံတယ်ဒီစကားစင်ကြယ်တော့တာဒီနည်းနဲ့မပြောဘူးခုံနဲ့မတိုက်ဘူးဇာနာယူရင်တဲ့စကားကိုလည်းမဆိုဘူးကျိုးစီးပွားကျိုးစီးပွားရှိတဲ့စကားကိုမှပြောတယ်ဆိုရင်ဒီအင်္ဂါ၄ပါးနဲ့ညီရင်ပြစကားဟာစင်ကြယ်တော့တာပဲ င်္ဂါလေးပါးတစ်ခုခုချွေရွနေလို့ရှိရင်ဒါမစင်ကြယ်ဘူးအဲတို့ဘုရားစကားစင်ကြယ်ပြီအဲဒီမဝဒနာမဲမေးတဲ့အတိုင်းပဲသူမြတ်စွာဘုရားမှာစကားအင်္ဂါလေးပါးနဲ့ပြည့်စုံပြီးတော့စင်ကြယ်နေပါတယ်ဆိုတာဝန်ခံပါဘူးအဲဒီမှာအကျိုးစီးပွားကြည့်ပြီးတော့ဆိုတယ်ဆိုတော့သုကတကုံမှလာတယ်သုကတသုကတသုက ကောင်းသောစကားကိုကရဆိုသည်တဲ့ကောင်းသောစကားကိုတော့ပြောဆိုတော်မူတတ်သည်စကားကောင်းကိုကပြောဆိုတော်မူတာပဲမြတ်စွာဘုရားစကားကောင်းဆိုတာဘယ်လိုအားလုံးဆိုရင်စကားမှာ6မျိုးရှိတယ်အဲအကျိုးမရှိဘူးတဲ့ မမှန်ဘူးတဲ့သူမနာလိုဘူးတဲ့ဒီလိုတရားကတမျိုးအင်္ဂါအင်္ဂါသုံးချက်လက်မှန်လည်းမမှန်ဘူးတဲ့အကျိုးလည်းမရှိဘူးတဲ့သူမနာသူတရားကဒီတရားကြားလို့ရှိရင်မကြိုက်ဘူးတဲ့အဲ့ဒါမကောင်းတဲ့စကားတွေလားမသူကောင်းတဲ့မပြောကောင်းတဲ့စကားတွေလားမင်းကဟုတ်လည်းမဟုတ်ပဲဟုတ်မဟုတ်တာနဲ့ကိုမပြောရတော့တာပဲမဟုတ်ရင်အကျိုးရလည်းမရှိဘူး ယုံမရှိတာနဲ့လည်းမပြောရတဲ့စကားပြီးတော့သူတို့ဘာကလည်းမကြိုက်ကြအောင်ဘူးတဲ့ဒီစကားကိုကြားလို့ရှင်ကြားရတဲ့ပုဂ္ဂိုလ်တွေကဒီစကားမကြိုက်အဲဒါမဟုတ်ကျိုးမရှိမကြိုက်တဲ့စကားပေါ့မဟုတ်ကျိုးမရှိမကြိုက်တဲ့စကားသာသူကတည်းကမဟုတ်အဲဟုတ်ကြီးတဲ့အကျိုးမရှိ မကြိုက်တယ်ဆိုတာဟုတ်တော့ဟုတ်ပါတယ်အကျိုးမရှိဘူးမကြိုက်ဘူးမတော်လည်းရှိမဟုတ်ကျိုးမရှိဆိုတာကတော့လူတယောက်ဒီကျိုးရင်တာလက္ခဏာပြည့်စုံနေတဲ့လူတယောက်ကိုမျက်စိမကမ်းပါပဲနဲ့မျက်စိကမ်းနေသွားပြောလို့ရှိရင် ဟိုမဟုတ်တဲ့ဥစ္စာကျိုးလည်းမရှိဘူးကြားရပုဂ္ဂိုလ်အကြားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကတော့မကြိုက်ဘူးသူမျက်စိကနဲ့ကာမမကာမနဲ့ဥစ္စာအဲကျောလို့လက်တော့မကျိုးပါပဲနဲ့သူ့ကိုကျိုးတယ်သွားပြောလို့ရှိရင်ဟုတ်လည်းမဟုတ်ဘူးကျိုးလည်းမရှိဘူးကြိုက်လည်းမကြိုက်အဲမပြောဘူးတဲ့လားဒါတော့မဟုတ်ပြီးတော့ကျိုးမရှိဘူး သူတစ်ပါးကကြိုက်လာတယ်ရှိတယ်ဒီလိုပါမဟုတ်ဘဲနဲ့မကျိုးမဟုတ်လည်းမဟုတ်ဘူးအကျိုးလည်းမရှိဘူးဒါပေမဲ့လည်းကြိုက်နေတယ်အဲ့ဒါမျိုးကတော့ဒါရှိတယ်သူကမဟုတ်ဘဲမဲ့လည်းဥမာဒါနာကြီးပုံမြင်ဝတ္ထုမျိုးတွေဆိုတော့အဲ့ဒီလိုဥစ္စာတွေကမဟုတ်တော့မဟုတ်ဘူးသူကရေးထားတာပဲဒီဝတ္ထုတွေကိုဖတ်တဲ့အတွက်လည်းဘာမှတော့ကျိုးတာမရှိဘူးလောက်ကလောက်ကင်ပြတ်တာပဲသူ မလုကန်ပြတာဒါပေမဲ့လူတွေကကြိုက်တယ်မဟုတ်ဘူးအကျိုးမရှိဘူးလူတွေကကြိုက်အဲ့ဒါလည်းမပြောကောင်းတဲ့စကားပဲသူကမဟုတ်တာနဲ့မဟုတ်တာနဲ့လည်းမပြောကောင်းဘူးအကျိုးမရှိတာနဲ့လည်းမပြောကောင်းဘူး ကြိုက်တဲ့စကားမဟုတ်အကျိုးမရှိကြိုက်တဲ့စကားကိုဟုတ်ကြီးတဲ့အကျိုးမရှိဘူးမကြိုက်တဲ့စကားဟုတ်တော့ဟုတ်တယ်သူကသို့တော်လည်းအကျိုးမရှိဘူးကြိုက်လည်းပဲမကြိုက်ဘူးသူကဟိုကမျက်စိကားတဲ့ပုဂ္ဂိုလ်ကားတော့ကားနေတာဟုတ်တာပဲမျက်စိကားကြီးသွားပြောရင်မကြိုက်ဘူးကျိုးလည်းမရှိဘူးတကားပဲသူ အဲသူကျိုးတဲ့ပုဂ္ဂိုလ်အကျိုးကြီးသွားပြောလို့ရှိရင်မကြိုက်ဘူးဆိုတာဟုတ်တော့ဟုတ်နေတာဟုတ်ဝင်မယ်လည်းအကျိုးမရှိတဲ့စကားသူများလည်းမကြိုက်ဘူးလေဒါမှမပြောရတဲ့စကားပဲဟုတ်မှန်လည်းအကျိုးမရှိဘူး သူတို့ဘာကကြိုက်နေတယ်ပုံမှန်နဲ့အကျိုးမရှိဘူးသူတို့ဘာကကြိုက်မလို့စကားလည်းရှိဟုတ်တော့ဟုတ်နေတာသို့တော်လည်းဒီစကားပြောလို့ရှိရင်အကျိုးကမရှိဘူးအဲသူတို့ဘာကကြားရတဲ့ပုဂ္ဂိုလ်တွေကသဘောကျတယ်အဲဒီလိုဟာလည်းရှိတယ် အဲ့ဒါလည်းပဲဟုတ်ပင်ဟုတ်ညာပဲလေအကျိုးမရှိတော့သူများကြိုက်တာမကြိုက်တာကတော့ရင်းမကြည့်ဘူးသူကဟုတ်ပင်ဟုတ်ညာပဲလေအကျိုးမရှိတော့တာမပြောရဘူးတဲ့ဒါတော့ဟုတ်မှန်တယ်အကျိုးရှိတယ်သူတစ်ပါးကမကြိုက်ဘူးတဲ့အဲ့ဒါကတော့ပြောတဲ့အခါကလာပြောရတယ်ဒီဥစ္စာဟုတ်လဲဟုတ်မှန်နေတာ ပြောရလို့ရှိရင်အကျိုးလည်းရှိတာလည်းများသူရှိဒါပေမဲ့လည်းသူတို့ဘာမှမကြိုက်ဘူးအဲ့ဒါမျိုးကတော့ပြောတာပြောရတယ်တဲ့ဒါအဆုံးမဩဝါဒပေးတဲ့ခါတွေဒီလိုဟာတွေပဲအဆုံးမဩဝါဒပေးတဲ့ခါကာလတွေမှာမိဘကသာသမီတွေကိုဆုံးမရတယ်၊ကြာသမားကတကြီးတွေကိုဆုံးမရတယ်၊မိစေသင်္ဃအပေါင်းအသင်းချင်းအာညွှန်ကြားရတယ်ဒီလိုဟာတွေရှိတယ်ဒါတွေဟုတ်မှလည်းဥစ္စာတွေ ပြောတဲ့အတိုင်းလည်းပဲဟုတ်မှနေတော့အကျိုးရှိတဲ့ဥစ္စာတွေဒါတွေပြောရမကြိုးရမကြိုက်ဘူးကျိုးသူကသူလုပ်ကျင်နေတယ်လို့သူသွားကျင်နေတယ်လားမတော်ပါနဲ့ပြောရင်မကြိုက်ဘူးမကြိုက်ပြင်မဲ့လို့အဲ့ဒါကပြောရတယ်တဲ့ဒါဒါလည်းအချိန်ကာလရှိပြီးပြောရတယ်တဲ့ပြောလို့နားထောင်မဲ့အချိန်ကာလအကျိုးရှိမဲ့အချိန်ကာလရှိပြီးဒီကလာပြောရတယ်တဲ့ဒါမျိုးကတော့

သေရင်ရတောက်တဲ့ပုဂ္ဂိုလ်ဆိုတာတော့သေရင်မတောက်ဘူးပြောရင်သူကဒီမှန်လဲမှန်နေတာပဲလို့မတောက်သင့်ဘူးဆိုတာမှန်နေအဲ့ဒါပြောတဲ့အတွက်အကျိုးလည်းရှိနေတာဒါပေမဲ့လို့အပြောခံရတဲ့ပုဂ္ဂိုလ်ကသူကကြိုက်တာနေတော့ဘူးမလို့အဲ့ဒါမတောက်ပါနဲ့ပြောလို့ရှိရင်ဒါမကြိုက်တာဘူးသူကသဘောမကျဘဲနဲ့နေရတယ်ဒါပေမဲ့လို့ အချိန်ကာကာလကြည့်ပြီးပြောတဲ့အခါပြောရမယ်အခါခါသေးနဲ့သွားပြောလို့မဖြစ်ဘူးသူကအဲပြောတဲ့အခါနားထောင်နားထောင်နိုင်မယ်တိုင်းနာနိုင်မယ်ကြိုးကြည့်နိုင်မယ်လို့ယူဆတဲ့အခါဒီလိုကပြောရတာအဲဒါဟုတ်မှန်တယ်ကြိုးကြည့်ရဲဆိုရင်မကြိုက်လည်းပြောရတာပဲဟုတ်မှန်တယ်အကျိုးရှိတယ်အဲသူတော်ကလည်းကြိုက်တယ်ဆိုရင်ဒီလိုဟာတွေကတော့အကောင်းဆုံးပေါ်နေတာကတော့ဟုတ်လဲဟုတ်မှန်တယ်အကျိုးလည်းရှိပြီးတော့နေတယ်

ဒေဝရတော်အာပါယီကောသတိနဲ့ဒေဝရကြီးဟာချင်းအပေကြတော့မှာပဲတကဘာလုံးသူဘယ်ငရဲမှာတီးရတော့မှာပဲဟောတဲ့ကံလက်တော်ပြဟောပါတယ်သူကဟုတ်လည်းဟုတ်မှနေတာပဲဒီလိုဟောလိုက်တဲ့အကျိုးရတယ်ဒေဝရနဲ့တကွသူ့အပေါင်းအသင်းတွေကတော့မကြိုက်ဘူးပေါ့လေသူ့ဆဲတယ်လို့ဆိုလို့ကျုပ်ကြတယ်လို့ပြင့်နေတာကိုမကြိုက်ဘူးဒါပေမဲ့လို့မြတ်စွာဘုရားကဟောတဲ့ကဟောတယ်

ဟုတ်လဲဟုတ်မှနေလို့ကျိုးလည်းရှိနေလို့ပြောရတာတဲ့ကုသိုလ်ကောင်းမှုတွေပေါ့ဒီကုသိုလ်ကောင်းမှုတွေပြုတာတွေနဲ့စပြီးတကလားကောင်းကျိုးတရားတွေဒါတွေဟောရတယ်ဒါတွေကတော့ဟုတ်လဲဟုတ်မှသာကျိုးလည်းရှိတာပဲနားထောင်တဲ့ပုဂ္ဂိုလ်တွေကလည်းလူနာချမ်းသာတွေရမယ်ဆိုတော့သူကဒါတွေသဘောကျနေတာတွေပါပဲအဲဒါတွေကမြတ်စွာဘုရားဟောတယ်ဒါကြောင့်သူကတော့အကျိုးရှိဟုတ်မှနှစ်တန်သောသဒ္ဒါကောင်းကိုသာမြတ်စွာဘုရားမူရပေတော်မြတ်စွာဘုရား ကျိုးရှိဟုတ်ကျိုးရှိဟုတ်မှန်ပြီးတော့သူတော်ဘာကြိုက်တဲ့စကားရှိတယ်မကြိုက်တဲ့စကားရှိတယ်နှစ်တန်းဆိုတာစကားနှမျိုးရှိတယ်အင်္ဂါကအကျိုးရှိရမယ်ဟုတ်မှရဟုတ်မှရမယ်အကျိုးရှိရမယ်အဲဒီအင်္ဂါနှစ်ပါးနဲ့ညီပြီးတော့သူတော်ဘာကြိုက်တဲ့စဉ်မကြိုက်တဲ့စဉ်သူတော်ဘာကြိုက်တဲ့စကားကတစ်မျိုးရှိတယ်သူတော်ဘာမကြိုက်တဲ့စကားတစ်မျိုးရှိတယ်နှစ်မျိုးရှိတယ်အဲဒီစကားနှမျိုးကိုမြတ်စွာဘုရားဟောလို့ရှိတယ်တဲ့သူကတော့ကောင်းပါတယ်မြတ်စွာဘုရားဒီစကား ဒါကကိုယ်လည်းပဲနီးယူရရတယ်လို့သာစကားပြောတဲ့နေရာမှာမြတ်စွာဘုရားကဲ့သို့ပဲအကျိုးမရှိတဲ့စကားမဟုတ်မှန်တဲ့စကားတွေညာကြကြမကြကြမပြောနဲ့မဟုတ်မှန်တဲ့စကားကျိုးမရှိတဲ့စကားဆိုကြကြမကြကြမပြောနဲ့သူကအဲအကျိုးရှိပဲမယ်လို့လည်းပဲအဲမဟုတ်ပဲမယ်လို့လည်းပဲတချို့အကျိုးရှိတာတွေရှိတယ် အဲဒီလိုဟာတွေလည်းမပြောနဲ့ဘုရားအကျိုးလည်းရှိရမယ်ဟုတ်လည်းဟုတ်မှရမယ်အဲဒီလိုဟာတွေမှာပြောရမယ်ကျိုးရှိဟုတ်မှနတန်သောစကားကောင်းလို့လားမိတ်ဆိုတော်မူရပေသောမြတ်စွာဘုရားတဲ့အဲဒါရင်လေအဲဒီသုဒ္ဓဂုံနဲ့မြတ်စွာဘုရားအာရုံပြုအောင် သူကတော်ကျိုးရှိဟုတ်မှန်မတန်သောစကားကောင်းကိုသာမိတ်ဆိုတော်မူရသေးသောမြတ်စွာဘုရားသူကတော်ကျိုးရှိဟုတ်မှန်မတန်သောစကားကောင်းကိုသာ မိတ်ဆွေတော်မူရပေသောမြတ်စွာဘုရားသူဝတ္တောကျိုးရှိဟုံမှန်မတ္တမောစကားကောင်းကိုသာ ပဲပြောဆိုလိုက်ဟုတ်မှန်ရမယ်အကျိုးရှိရမယ်ဒီအင်္ဂါနှစ်ပါးညီရအဲဒီအင်္ဂါနှစ်ပါးညီရင်တော့ဆိုလိုတာကြိုက်ပြီးဖြစ်စဉ်မကြိုက်ပြီးဖြစ်စဉ်သစ္စာပြာကပြောဆိုတော်မူပါတယ်တဲ့ဒီစကားမျိုးကိုဒါပေမဲ့လို့ခါခါသိနေပြောတာမဟုတ်ဘူးပြောတဲ့အခါမှာပြောတယ်သူကသင်္ကာလကြည့်ပြောရတယ်ဟုတ်တိုင်းအကျိုးရှိတိုင်းလည်းပြောလို့မဖြစ်ဘူးသူကသူနဲ့လည်းသူပြောရတာ

အလူတန်းနေပါလေကိစ္စတွေမှာတာဝရသခါတွေသွားပြီးတော့ရုပ်ဟောလို့သူကဒါလည်းမဟုတ်သေးဘူးလို့သာဟိုမှာမင်္ဂလာခါးနာတွေကျင်းပနေတဲ့ဥစ္စာကိုသွားပြီးတော့တာဝေကတွေနဲ့နေပိဏတွေနဲ့သိညင်းဝေးကြတွေသွားပြီးတော့ဟောတယ်အကျိုးတော်ရှိတော့ရှိတဲ့ဟာတွေပဲဒါပေမဲ့သူကပြောရမယ်နေရာဌာနမဟုတ်ဘူးအဲဒါ ဒုမင်္ဂလာအတုပတွေခန္ဓာတွေပွားပြီးဒီကလာမင်္ဂလာတရားတွေသွားဟောလို့လည်းဒါလည်းမဟုတ်သေးဘူးလို့သာသူ့နေရာနဲ့သူ့အချိန်နဲ့သူတို့ကတော့အဲလိုအကျိုးရှိဟုတ်မှနှစ်တန်သောစကားပေါင်းကိုနှစ်တန်ဆိုတာကသူများနှစ်သက်တာလည်းရှိတယ်နှစ်သက်တာလည်းရှိတယ်ဒါကိုပြောတာရုပ်ရှိဟုတ်မှလားပြောတာမဟုတ်ဘူးအကျိုးကတော့ပြရမှာဟုတ်ရဟုတ်လားဟုတ်ရမှာဒါကတော့ဘာနှစ်ခုပေါင်းလိုက်မှစကားတစ်လုံးပဲရတယ်ရုပ်ရှိဟုတ်မှလားစကားတစ်လုံး သို့မဲ့ဒီစကားကသူများကြိုက်တဲ့စကားတစ်မျိုးရှိတယ်၊သူများမကြိုက်တာတစ်မျိုးရှိတယ်၊နှစ်မျိုးရှိတယ်။ဒါကြောင့်မို့အကျိုးရှိအောင်မာနတမောစကားရောကမိတ်ဆိုတော်မူရပေတော်မြတ်စွာဘုရားအရိယစွာဘုရားနည်းယူပြီးတော့ဒါဘုရားဘာသာဝင်ပုဂ္ဂိုလ်တွေကျင့်နိုင်ရင်ကောင်းတာပေါ့လေသူကစကားပြောကြကြည့်ရင်ငါပြောတဲ့စကားဟာဟုတ်ကြလားမှန်ရလားအကျိုးရှိရလားဒါကလည်းတစ်ခုကိုသိသေးရတယ် သိသေးပြီးတော့ကြိုးကြည့်ရမှလည်းဆိုရင်ဒါပြောတဲ့စကားပဲဒါပေမဲ့လို့ဟိုသင်ခုနပြောတဲ့အတိုင်းပြောရမယ်အချိန်ကာလဟုတ်ပါမလားငါပြောတဲ့စကားနားထောင်မှဟုတ်ကြလားဒီလိုလူတွေကအလေးပြုမှဟုတ်ကြလားဒီလိုပြောတဲ့အချိန်ကာလရှိတယ်မပြောတဲ့အချိန်ကာလရှိတယ်အဲပြောတဲ့အချိန်ကာလမှပြောရတယ်သူကလောကိစ္စတွေနဲ့ပင်မမကြီးအားထုတ်နေတဲ့အချိန်ကာလမှာတရားသွားဟောလို့ဒီလိုလည်းမရှိဘူးလို့သာသူ့အချိန်နဲ့သူဟောပြောရတာ သူပဲတော့ကျိုးစီုံမန္တန်သောသကာဝမေရာမိတ်ဆိုတော်မူရပေသောမြတ်စွာဘုရားတဲ့ဘုရားတော်ကြောင့်ဒီမှာဒီမှာကျိုးစီဘွားပြီးမြင်ပြီးဆိုသည်ကျိုးစီဘွားကျိုးစီဘွားရှိမြင်ပြီးဆိုကျိုးစီဘွားရှိတဲ့သကားကိုမြတ်စွာဘုရားကမြင်ပြီးပြီးတော့ဆိုပါတယ်တဲ့ကျိုးစီဘွားရှိတယ်ဆိုလို့ရှိရင်ဒါဟုတ်မှန်တဲ့သကားပါပဲမှန်တဲ့သကားပဲအဲဒါပါဒာဂိရိနာကဟိမဝဒနာမရွဲ့တိုင်း မြတ်စွာဘုရားမှာဒီဝဇိကံဒုစိတ်၄ပါးသင်ကျဲပြီးဝဇိကံဒုစိတ်၄ပါးနဲ့ပြည့်စုံလို့ကောင်းမြတ်သောစကားတွေနဲ့ပြည့်စုံနေပါတယ်စကားသင်ကျဲနေပါတယ်ဆိုတဲ့အကြောင်းဝန်ခံပြီးတော့ပြကြတဲ့အချိန်ဆိုရလိန်ဒီမပြောဘုံချောကင်းသည်ကျမ်းသာယုံရင်ဆိုခြင်းပဲသည်

ကျေစီဓမ္မေတုသက္ကုမာသမဆွေရပါဒကိနာမင်းဘောဓောသနုဆရာဖြစ်တော်မူသောဘောရမရှင်တော်ဘုရားသည်ကစ္စည်းသောနည်းကာမေတုကာမဂုဏ်အာယုန်တို့၌နာရသတိမတမမောပဲရှိပါရဲ့လားကာမဂုဏ်အာယုန်တွေကိုနှစ်သက်လူချင်းတတ်မဲ့ခြင်းကျင်းပါရဲ့လားဒါလည်းပဲ အဘိဇ္ဇာတရားကိုမေးတာတဲ့အဘိဇ္ဇာမနောကမှာအဘိဇ္ဇာပြာဝရမိစ္ဆာတွေဒီသုံးခုရှိတော့အဘိဇ္ဇာအဘိဇ္ဇာဆိုတာသူတော်ဘာသိစိန်တွေကိုရလို့ကမှုသိကျကြစီကြစီခြင်းသူတော်ဘာဥစ္စာတွေကိုဥစ္စာပြအောင်မတရားသဖြင့်ရအောင်သူတော်ဘာဥစ္စာတွေကိုပိုင်သိမ့်ပိုက်ဖို့ရကြစီတာတဲ့ကအဘိဇ္ဇာတွေခေါ်တယ်မရသေးဘူးဆိုတာသိကူးယုံတဲ့အာဟုသူတွေပြည့်တယ် ဒီကုကလေးကသူအကုသိုလ်တွေကျင့်အဲဒီတော့အဘိဓါတရားကင်းပါရဲ့လားဆိုတော့တဲ့ရင်မမေးပဲနဲ့ဒီမှာကာမဂုဏ်တို့၌တတ်မဲ့ခြင်းကင်းပါရဲ့လားလို့မတတ်မဲ့ပဲရှိပါရဲ့လားဆိုပြီးတော့မေးပါတယ်အဲဒါကိုလည်းဒီကပါတာကြီးဖြေထားပါတယ်လို့ကာမဂုဏ်နဲ့ဒါဆွဲခြင်းသည်ကာမဂုဏ်ထဲမှာလဲဒါဆွဲမှု ကျင်းပါတယ်တဲ့ကာမဂုဏ်နဲ့ဒါဆွဲကင်းပြီးတော့နေတဲ့အတွက်ကြောင့်သူတော်ဘာပြည်စဉ်ကိုရလို့လည်းမှုမတရားသဖြင့်ရဖို့ရမကြစီပါဘူးတဲ့ဒါကျင်းနေပါတယ်ဆိုလိုပါတယ်ကိစ္စရယ်နည်းစိတ်ဓာတ်စိတ်ပြေနာဝီလာနောက်ကျခြင်းမရှိပဲအများအားကြည်လင်ပါရဲ့လားအဲဒီလိုဆရာတော်သာဗျာစိတ်ဓာတ်ဟာဒေါသနဲ့ နောက်ကျပြီးတော့မနေပဲနဲ့သိရကြည်နေနေပါရလားတဲ့ဇာဝရကျင်းရလားတော့မေးတာတဲ့ဇာဝရဆိုတော့ဘုရားကိုပါဖို့ကြားဖို့နှိမ့်ဆဲဖို့ညှင်းဆဲဖို့ကြားနေတာလေဇာဝရခေါ်တာသိကူယုံပဲရှိတဲ့အကုသိုလ်တွေပွားနေတာပဲလေဘုရားတွေတဖို့ကြားဖို့ဘုရားတွေပေးပါစေပြက်ပါစေပါပြစ်ပါစေညာပြစ်ပါစေမကောင်းဖြစ်ပါစေဒီထဲကနေပြီးကျင့်ဆဲနေတာပေါ့လေလို့သာ

။ဒါလည်းကြည်နေတဲ့အကြောင်းသာတကိရဏကဖြေထားပါတယ်။ဒေါသပြတ်ဆဲအမြဲစိတ်ကြီးတဲ့။မူလရင်းကဒီမဟုတ်ကြတာပြောတော့ဘောစိတ်ကြီးတဲ့ဖြစ်ခြင်းချင်းစိတ်ကြီးဖြစ်နေဘူးတော့။ဒေါသမှာဒေါသပြတ်ဆဲအမြဲစိတ်ကြီးအဲဒေါသကင်းပြီးတော့နေလို့စိတ်ဟာလည်းပဲကြည်ကြည်ပြီးတော့နေပါတယ်တဲ့ကြည်ပြီးတကလားကြည်လင်ပြီးတော့နေပါတယ်ဒေါသပြတ်ဆဲအမြဲစိတ် ပစ္စည်းသနီမောဟမသိမလိမ္မာမှုမောဟကိုအတိတ်ကံတော့လွန်မြောက်ပါ၏လားမောဟမသိမှုမသိမှုမောဟအဝိဇ္ဇာအရင်ခံပြီးတကလားဒိဋ္ဌိတွေဖြစ်လာတာပေါ့မိစ္ဆာဒိဋ္ဌိကျင်းပါရဲ့လားတဲ့မိစ္ဆာဒိဋ္ဌိဆိုတာနာတိကဒိဋ္ဌိအာယတုကဒိဋ္ဌိအာကရိယဒိဋ္ဌိတဲ့သုံးမျိုးရှိတယ်သူက အာကရိယဒိဋ္ဌိဆိုတာကုသိုလ်အကုသိုလ်ပြုလို့ကိုမဖြစ်ဘူးပြုဝင်မဲ့လို့ကုသိုလ်အကုသိုလ်မဖြစ်လို့ယူဆတာအာကရိယဒိဋ္ဌိခေါ်တယ်ဒါဆရာလက်ထက်တော်ခါကာလတုန်းကပူရမကသဘာကြီးရယူတယ်ပူရမကသဘာဆရာကြီးကဒီလိုပဲဟောတယ်သူတော်ဘာကိုသတိဖြစ်စေဖြတ်ပြီးဖြစ်စေတဲ့ဘာလို့လုပ်တဲ့အာကုသိုလ်မဖြစ်ဘေးဘေးလူမှုစသီတော်မှုတွေကောင်းတဲ့မှုတွေပြုနေလဲကုသိုလ်မဖြစ်တယ်ဆိုတာ

ဟိုလည်းဘယ်လိုဖြစ်နေတာလဲဘယ်လိုယူဆတာလဲအတ္တဝါဒီတန်တရားကသင်ကြအောင်လို့မရအောင်လည်းပြုပြင်လို့မရဘူးတဲ့သူကသူချင်းကြရင်သူလွတ်သွားမှာကျိုးလည်းသိရင်လွတ်တယ်လို့ယူဆတာလည်းကြီးတယ်ကျိုးသေးရောမလို့သေးဘူးနောက်ဘွားဝန်းဘလောက်နေမှတဘာဝန်းဘလောက်နေမှစသည်ဖြင့်ဒီလိုယူဆတာလည်းကြီးတယ်အဲဒီဒါကမက္ခိကောသာရဆရာကြီးရဲ့ယူဝါဒဆိုတတ္တဝါတွေတဖြည်းဖြည်းကျင့်လာတယ်ဆိုတာကိုအမုံမွားလေးကနေတဖြည်းဖြည်းစားတယ် ပြင်းနေတာပဲသစ်ပင်လေးဖြစ်သစ်ပင်တွေကနေပြီးတော်တွေတောင်တို့တွေဘာတွေညာတွေတစ်စီစီဖြစ်ပြီးတော့လားလူတွေဘာတွေဖြစ်ပြီးတော့လည်းစီစီဒါရင့်ပြီးတော့ဆိုတာလူမှလည်းလူအဆင်းစင်တွေတခါလဲဆလာပိဇာတိရောပိဇာတိ၆ခုရှိတယ်ဘူမိအဆင့်ကလည်းပဲစစ်စင်ရှိတယ်အဲ့ဒီအဆင့်တစ်စီစီတက်သွားပြီနောက်ဆုံးကြတော့သူ့ဟာသူကျွတ်လွတ်သွားတာပဲဘာမှကျွတ်လွတ်အောင်ကျင့်ကြမရှိဘူးတဲ့ငါလူမိုက်ပဲဆိုပြီးတော့တန်လျာကြည်ရတယ်လို့မရှိတယ်သူကဟောတယ် ငါလူလိမ္မာပဲဆိုပြီးမြန်မြန်တန်များလုံးရအောင်လို့ဒီလိုလည်းကျင့်နိုင်တာမရှိတယ်သူကဒီလိုဟောတာကိုတော်တော်ကြောက်ကြကောင်းတယ်ယူရတာအခုအကြာမီကပေါ်လာတယ်လူတွေလူဖြစ်ဆိုတဲ့စာအုပ်မျိုးပါဒါနဲ့တော်တူတယ်သူကသူကပြန်မဆုံးတော့ရင်းလာရင်းသွားတော့သူကပုံစံလေးပေးတယ်အချီလုံးလေးတောင်ထိပ်ကနေမြင်းအားနေပြီးသွတ်ချလိုက်တယ်သူကသူကျူးစာလေးကနေသွတ်ချလိုက်တော့အချီလုံးကတခါ တပြေးပြေးလဲလဲလဲလဲပြီးဒီကလာပြေးပြီးတော့ကြာတော့နောက်ကျိုးလဲဆုံးရောတဲ့အရှိတော်မှမသွားတော့ဘူးလေကျိုးကဆုံးတော့တာပဲ။ဒါမျိုးဒါမျိုးကဒီလိုပဲတဲ့သူကဒေါနမိတိဒုက္ခထုတ်ပြီးတယ်သူကပြည့်နဲ့ရှင်းထားတယ်လို့ပဲအတိုင်းကြီးဘယ်သူမှပို့ပြီးတော့သာမယာရှင်းတယ်မရှိဘူးဘယ်သူမှသာမယာတူတယ်လည်းမရှိတယ်သူကရင့်ကျက်ပြီးဒီကလာနောက်ဆုံးကျသူ့အတူကျင့်ပြီးတော့သူ့အတူတို့သွားတာပဲတဲ့သူကဒီလိုဟောတာကိုပြင်းတဲ့လူတွေနဲ့တော့သိတော်တယ်သူက တရားမကြည့်ရင်လည်းသိတော့ဒါမှမဟုတ်ဘူးလူတွေသူစားလို့လည်းသူကကြိုက်တယ်ကြိုက်ရတယ်ပြောတယ်ဒီနေ့ဟိုစကားကြီးတယောက်ပြောတယ်သူတပည့်တွေကသဘောကျတယ်သဘောကျတော့ဟုတ်မှာပါပဲလို့သဘောတော့ကြနိုင်ပါရဲ့ဒါပေမဲ့လို့ဘုရားဘာသာတရားတော့မဟုတ်ဘူးလို့သာသူကဘုရားဘာသာတရားတွေဆက်ကျင်ပဲတရားပဲလို့သဘောကတော့ကြလို့ရပါတယ်လို့သူ့ဘာသာတဲ့သူအခုတရားဘာသာတွေလည်းသူကလည်းသူသဘောကျတာပဲလို့ မွတ်စလင်ကလည်းသူ့ဟာနဲ့သူသဘောကျတယ်ဟိန္ဒူကလည်းသူ့ဟာနဲ့သူသဘောကျတယ်ဒါကမတ်ဝါရတို့ယုဝါရတို့ဒါတွေကလည်းသူ့ဟာနဲ့သူသဘောကျနေတာပဲလို့ကြတာလည်းကြနိုင်ပါတယ်လို့ဒါပေမဲ့ဘုရားဘာသာတရားတော့မဟုတ်ဘူးလို့ဒီဥစ္စာအဲ့ဒါကမှတ်တာတွေဟုတ်တယ်သူတို့ပြောတယ်ဥစ္စာဘုရားဘာသာတရားတွေသူကသင်္ကြန်ယောဂတွေလုပ်ပြီးတော့ဒီမှာကြီးတာဘူး အဲ့ဒါမက္ခိကောသလာဝါဒတဲ့နတ်တော်ဘုရားကမက္ခိကောသလာဝါဒကိုဘယ်နဲ့ဟောလဲဆိုတော့ဆောင်းနဲ့ညှို့ညှောချထားတယ်လို့ပဲဆောင်းနဲ့မှာရည်စည်းကြောင်းနဲ့ညှို့ချတတ်တော့ညှို့ဆိုမြင်မှုကြောက်မှာပါပဲသူကအဝတ်ကျင်တယ်နဲ့ဟိုဟိုကြတော့သေးပါတယ်အဲနှုတ်ပြီးလေးကြတော့သေးသွားတယ်ငါးတွေပါတွေကဒီထဲရည်စည်းတွေကလိုက်ပြီးတော့တိုးပြီးဝင်သွားတော့ အတိုးလိုက်တော့လည်းသူကငါးဝင်နိုင်လာပြီးပြန်ပြီးတော့ကျုံပြီးတော့ပိတ်ကြာမထွက်နိုင်တော့ဒီငါးရဲ့ဒီညုံထဲမှာနေနေတာတော့ကိုတငါးနေပြီးဆဲတင်လိုက်တဲ့အခါဒီတဲ့ငါးတွေအကုန်ပါလာတာဘယ်မှထွက်နိုင်တော့အဲ့ဒါဒီကြောင်းလင်းများမှာညုံချထားသလိုပဲမဂ္ဂရိဘောဓရာကြီးပေါ်လာတာကတော့အပယ်လေးပါးလူကြီးသွားအောင်လို့လူမြုံကြီးပါပဲ မနုဿထိပ်ပါဆိုတော့မနုဿထိပ်ပါလူကျုံကြီးနဲ့တူတယ်တဲ့သူကသူဟောလိုက်တဲ့အတွက်သူဟာသဘောကျပြီးတော့အဲဒီကောင်းကောင်းကိုမကျင်မဲနဲ့မကောင်းကြောင်ကျင့်သွားတဲ့ပုဂ္ဂိုလ်တွေဟာအပေလေးပါးပြပြီးဒုက္ခတွေရောက်ကြတယ်တဲ့ဒါအပေလေးပါးကြောက်ရောက်ကိုရလူပြုံးကြီးပေါ်လာတာတဲ့ဆရာကဟောတယ်ဟုတ်တယ်ဒီမဟုတ်ကြဝါဒတွေကိုရေးထုတ်တဲ့ပုဂ္ဂိုလ်တွေဉာဏ်ကြီးသလောက်ပါဖြင့် ဘာတရတွေဒုက္ခရောက်ဖို့ရတယ်သူကအဲဒီလူတွေညာကြည့်ပြီးဒီကာလယုံလူယုံကြည်တော့အောင်လို့ရေးနိုင်လေလေခေါ်နိုင်လေလေလူများတွေဒုက္ခရောက်နေလေပဲဒီဥစ္စာမကြောက်ကြကောင်းတယ်လို့အဲဒါကအာရိဒုက္ခဝါဒခေါ်တယ်အကြောင်းမရှိဘူးတဲ့ဒီဘဝဆံတော်ကအကြောင်းမရှိဘူးတဲ့ရည်စည်းဆိုးတာလည်းအကြောင်းမရှိဘူးတဲ့ဗာမယလဲတာလည်းအကြောင်းမရှိဘူးတဲ့သူဥစ္စာတော့သူ့အချိန်ကျရင်သူကျွတ်လို့သွားတာပဲတဲ့ မကျင်ကျင်တဲ့လူတွေနဲ့တော့သူကအကြကြိုက်နေတာပါပဲသူကတော့ဟုတ်လားလူတွေအကြိုက်ကိုသူကကြည့်ပြီးတော့သူကဟောရပါဘူးသာသစ္စာတရားတော်သဘောသဘောပေါက်ပြီးတော့သူကဟောတာသူကဒါတော့နာတိကဝါရဆိုတာကတော့အကြောင်းလည်းမရှိအကျိုးလည်းမရှိတယ်သူကတော့အကြောင်းလည်းမရှိဘူးတဲ့အကျိုးလည်းမရှိဘူးတဲ့သူကအဲဒါကတော့အဇိတဝါရခေါ်တယ်ဒါတော့အခုကလည်းရုပ်ဝါရနဲ့တူပါတယ်သူကတော့ မသေးခင်သာရှိတာပဲတဲ့ဒါလေးပါးချင်းပြီးတဲ့သေပြီးတဲ့ခါကာလကြတော့ကျင်ဘာမှမရှိတော့ဘူးတဲ့နာဆိုတဲ့အပိတရားတွေကလည်းအင်းကြီးတွေကလည်းပဲကောင်းငင်တဲ့သူ့လိုလိုပျောက်သွားတယ်တဲ့သူကဒီလိုဟောတာအဲဒါကတော့သီတဝါဒသူအဲနာတိကနာတိကဝါဒဆိုဒီဝါဒကြီးသုံးခုပြားလက်တက်ကလည်းရှိအဲဒီဝါဒကြီးသုံးခုကအဲဒီဝါဒအဲဒီဝါဒကြီးသုံးခုအရာနဲ့ အကြောင်းကုသိုလ်ကံတွေအကုသိုလ်ကံတွေကိုပဲကုသိုလ်ကံအကျိုးတွေကောင်းကျိုးဆိုးကျိုးတွေပဲမလို့ပယ်ပြီးတကရာယူထားတဲ့ယူဝါဒတွေကြတာမိစ္ဆာတွေကြီးခေါ်တယ်မှားတဲ့ယူဝါဒတွေဘယ်တော့စပေါ်လာတော့ဆိုရင်လူတွေရဲ့အသက်တမ်းအနှစ်တစ်ထောင်တန်းကစပေါ်လာတယ်ဒီမိစ္ဆာယူဝါဒရှိကမရှိသေးဘူးဒီတော့ကလူတွေကအသက်ရှိတော့လောဘဒေါသကနည်းသေးတာကိုသိအာမကြီးသေးဘူးအာမကြီးတော့ဒီယူဝါဒတွေပေါ့ ebirra ụ a agiiụ ya aar ikw amrịwụamụziahụ သဘောမကျတော့ကာမောအာရုံတွေကိုအများကြီးခံစားနေအောင်လို့အဲဒီကုသိုလ်မရှိအကုသိုလ်မရှိကုသိုလ်ကျိုးအကုသိုလ်ကျိုးမရှိနောက်တော့လုံးဘဝမရှိစသည်ဖြင့်ဒီယူတွေယူစိတ်စတာမိစ္ဆာတွေကြီးပေါ်လာတယ်အဲဒီမိစ္ဆာတွေကြီးကဘယ်ရလာလဲဆိုမောဟအဝိဇ္ဇာမသိမလိမ္မာမှုကစပြီးတော့ဖြစ်လာတာတဲ့ ယုံနာတရားတို့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောမသိလို့တဲ့အကြောင်းရှိရင်အကျိုးရှိနေတာဒါမသိလို့ကိုတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာအကြောင်းကျိုးလေးတွေရှိတာကိုတရားကြီးအကြောင်းလေးတွေနဲ့အကြောင်းရှိမှအကျိုးတရားလေးတွေပေါ်ပေါ်လာအကြောင်းရှိရင်အကျိုးတရားမပေါ်ဘဲနဲ့လည်းမနေဘူးပေါ်တော့တာပဲအကြောင်းရှိရင်အကျိုးတရားပေါ်တာအကြောင်းမရှိရင်လည်းအကျိုးတရားပေါ်ပါဆိုလို့လည်းမပေါ်ဘူးအခုအပန်လေးတွေမြည်တာကြည့်ပါဦး အပန်းလေးတွေမြည်တာကအပန်းမြောင်လို့ရုပ်ဆိုလိုတဲ့စိတ်ကလေးကလှုပ်တော်ပေးတယ်လှုပ်တော်ပေးတာနဲ့အဲဒီလေကြောင်းစသည်ဒီအခရာဖြစ်ရာယထာနာတွေမှာလေရုပ်တွေပြီးတော့အဲဒီလေရုပ်ထဲမှာသူစိတ်တရားရုပ်တွေခေါ်တယ်စိတ်ကြောင့်ဖြစ်တဲ့လေရုပ်တွေတွန်းကန်တဲ့ရုပ်တွေဖြစ်တယ်အဲဒီတည်းမှာပထဝီဓာတ်ဆိုတဲ့ထက်မှာတဲ့သဘောလေးတွေပါတယ်လေကြောင်းစသည်ဒီနေရာကနေပြီးတော့ထက်မှာတဲ့ ဆက်မှာပဲရုပ်ပထဝီဓာတ်ကလည်းရှိဒီနှစ်ခုတိုက်သွားတာကိုအခုဒုံနှစ်ခုဟုတ်လားအဲသစ္စာနှစ်ခုတိုက်လို့ရှိရင်ဇက်ကနဲ့မြည်သလိုပဲမာရဲရဲ့ရာနှစ်ခုတိုက်သွားရင်မြည်ရဲ့ကြော့တဲ့ရာနှစ်ခုတိုက်ရင်မမြည်ဘူးအပျော်ချင်းပျော်ချင်းဆိုရင်မြည်တော့မှနည်းနည်းပဲမြည်တယ်မြန်မာမြည်အဲ့ဒီမှာလည်းပဲအပျော်ချင်းပျော်ချင်းနည်းနည်းမြည်တာလည်းနည်းနည်းမာတာလေးရှိသေးလို့အကုန်လုံးပျော့နေလို့ရှိရင်မမြည်တော့ဘူးဘာမှမမြည်တော့ဘူးလို့ကရင်းရင်းချင်းတိုက်ပြီးတကလားဝိုးဝိုးနဲ့မြည်တာတွေရှိတယ် အဲဒီတော့လည်းရေထဲမှာမာကျောတဲ့သဘောလေးတွေရှိသေးလို့ချင်းချင်းတိုက်ပြီးတကလာမြင်းနေတာအဲဒီတော့လက်ချောင်းထဲမှာလက်ချောင်းထဲမှာရှိနေတဲ့ပထဝီဆက်မာတဲ့သဘောနဲ့ရုပ်ဆိုလိုတဲ့စိတ်ကြောင့်ဖြစ်လာတဲ့ဒီဆက်မာတဲ့သဘောနဲ့နှစ်ခုတိုက်ပြီးတော့အပန်းနေကြီးလာအဲ့ဒီနှစ်ခုတိုက်မှတော့အပန်းမမြည်တော့မဖြစ်ဘူးမြည်တော့တာပဲကိုဟောယူတဲ့ယူတဲ့ကြီးနေတခါဒီကမြည်ရတော့ကိုဒီအပန်းချက်တဲ့ဆက်ထဲမှာသွားပြီးတော့ကြည့်ကြတော့ဒီကနေပြီးဒီကအပန်းကကျဲကြတော့လို့သာလား

အပြီးနာလေအမှုရင်သူသိရဲသူပဲကြိုးရတဲ့ကလေးလာနေတဲ့ပုဂ္ဂိုလ်တွေဒါမီယောဗလာစိုက်ကြိုးနေတဲ့ပုဂ္ဂိုလ်တွေပြီးတာပဲဒီပြီးဟာပြန်ခူးကျင်ကြပြီဒါလူသေးတယ်အဲချက်ပြုတ်စားလို့မဖြစ်သေးဘူးဖြစ်တယ်သူတို့သိနေတာပဲလေဥစ္စာအဲတနည်းနည်းနဲ့သူတို့စားတာပြီးတော့ပြီးနေအဲအမှုရင်နေပြီးအဲ့ဒါလိုပဲရသော်ဘုရားကတ္တဝါတွေကိုကြည့်လိုက်တဲ့အခါဘယ်သူမှမဖြစ်

မမဲ့သေးပဲအမှုထုတ်ပြီးတော့စားဘာမှရတာမရှိဘူး။အဲဒါလိုပဲသူကသတ္တဝါလည်းသူ့အချိန်နဲ့သူဘုရားတရားဟောတာ။ဘုရင်ရတာဒီလိုဒီပါရမီပါဖြစ်ဖြစ်ဆိုပြီးတော့အကုန်လုံးဟောတော့တာပဲဒီမှာပါရမီအမှုရင်တွေပါတယ်ဘာမှမသိနိုင်ဘူး။မသိမယ်ဒီလိုဟောမှလည်းဖြစ်မှာဆိုရွေးလို့လည်းမဖြစ်ဘူးဒီမှာတိုင်းစရာတားစရာလည်းဘာမှမရှိဘူး။အနတ္တဘုရားမှာတော့ဒီ eri ya na enuye ngozi iri nyaiiriyana ejijibigaraa nwụ yaa yad a a narbgoi jida na hụr nwa ddtuonwee ka ụmụ agbọọ hụ bowduwana aja na birigharaụraana eseka ya bụ bịw ihe mekebarea ရာကဒီနာဟာဘာကြောင့်ဖြစ်နေတာပဲဆိုအကြောင်းသိပြီးတကလားသင်တော်တယ်သိတယ်ပြီးတော့အဲ့ဒီသင်တော်တယ်သိပေးလိုက်တဲ့အခါယောဂပြုံးနေပြုံးနေပြောက်သွားတာဟုတ်အဲကျုံများတဲ့ခါကမျက်လက်ကြတယ်လို့ပြုံးနေပြောက်သွားတယ်ဆိုတာအနတ်ကိုအာဝဲကြကောအဲ့ဒါလိုပဲရသော်ပြားကဒီတတ္တဝါတွေရဲ့အိန္ဒြေသိနေတာဘာတရားကညူသေးတယ်ဝိရိယကညူသေးတယ်တတိကသမာဓိကပညာကညူသေးတယ် သုံးဖို့တော်တော်ရင့်လာပြီအဲတရားပြီးလာအောင်လို့သူရင့်ပြီးပြည့်စုံပြီဒီလိုအနုယင်ကိုသိတဲ့ညာနဲ့သာဘုရားမျက်စိတဲ့ဘုရားဆိုရင်ဒီမျက်စိပညာရှိရတယ်ပညာရှိမှပညာရှိမှသူကတ attva တွေကိုအသင်တဲ့သူကတရားဟောထုတ်လို့လွယ်ကူမှပညာရှိရတယ်ဒါတာဝကတွေမှာမရှိဘူးရှင်သာရိပုတ္တရာမှာတော့ရှိတာမဟုတ်ဘူးဒီဥစ္စာမရှိဘူးပညာမရနိုင်ဘူးအိန္ဒိယတော်ပြရညာသာခါမှန်းပြီးတော့ဒါတွေတော့ဟောပြောနေတယ်

သတ္တဝါအာသေးရပဲတဲ့သူဘဝဆက်ဆက်ကနေပြီးလေးလာထုံးလာတယ်ပဲကြီးကြီးသောဘဝတွေကလည်းဒီယူဝါဒတွေဆိုလေးလာသဘောကျအာသေးရစိတ်ဝကျင်းမယ်တဲ့ဘုန်းကြီးကတော့စိတ်ဝကျင်းလို့နာမည်ပေးတာခွေးများနေတော့ဟိုဒီကြောက်သွားတာပဲဟောညအိတဲ့ကသူ့ဝကျင်းနေပြန်မှုဝတ်တာသူ့ဝကျင်းသူပြန်ဝတ်ဒါလိုပဲသူကသတ္တရာဒိဋ္ဌိဥစ္စရာဒိဋ္ဌိ

စိတ်ဓာတ်ရဲ့ကိန်းဝရပဲဒါကတော့သံနေရင်လို့ဆိုအောင်ပါလေသူကသံနေသံနေလူသာလူဆိုတာနေနေလည်းနေခင်တော့လုံးတဲ့လုံးထိုက်တဲ့နေရာလေးလျှောက်သွားနေတာဒါပေမဲ့ညကြတော့သူအိယာနေရာနဲ့ကောင်းကောင်းမသူနေရာလေးသူပြန်အိယာတာပဲကြီးကြီးတဲ့ပုံကိုယ်တွေအိမ်ကောင်းရကောင်းနဲ့နေရာကောင်းတဲ့ဒီတဲ့ပုံကိုယ်တွေဆိုရင်သားတင်ကြတာပေါ့လေနေတော့သူသွားကြည့်ရတာလို့ကျင်ရလုံနေရတယ် ကျောင်းအားလျော်စွာသွားပြီးတော့လုပ်ကံဆောင်ရွက်နေရညကြလို့ရှိရင်သူသနာပြညာတခါလဲသူ့ရာလေးပေါ်မှာသူလာအိတ်တာအဲ့ဒါလိုပဲတဲ့ဘဝဆက်ဆက်ကတဲ့ကာမတရာသမာဓိဋ္ဌိဝိပဿနာသမာဓိဋ္ဌိနဲ့ထုံးလာတဲ့ပုဂ္ဂိုလ်တွေကဒီတခါတရံတော့လည်းမိစ္ဆာယူဝါဒကြားရင်သဘောကျရင်လည်းကြားတော့ရှိပါလိမ့်မယ်တဲ့ရှင်းနိုင်ပါလိမ့်ရဲ့တဲ့ဒါပေမဲ့နောက်ကြလို့ရှိရင်သူဟာသူပြန်သွားတယ်သမာဓိဋ္ဌိပြန်ရောက်တန်ခါရင်အကျိုးရှိနေလား ဝိပဿနာသမာဓိပြည့်ရဆိုတာကတော့ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာသင်ကြားပါတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေကယုံနာအဖြစ်အပျက်ကိုသိနေပြီနိစ္စဒုက္ခနာတာကိုကောင်းပိုင်ပိုင်နဲ့သိနေပြီဆိုတဲ့နောက်မဟုတ်မရောက်သေးဘူးထားပါအောင်လို့ဥစ္စာအဲဒီကနေပြီးထွက်သွားလို့ရှိရင်တရားနာနေတဲ့အခါတရားနာနေတဲ့အခါတော့အနိစ္စဒုက္ခတွေပဲထင်နေရင်တော့ဖြစ်ဖြစ်တွေမထင်ဘူး

တရားမထုတ်ဘဲနဲ့ရနေတဲ့ခါတော့သောတာပန်ကလည်းပဲဒီလိုအနိစ္စဒုက္ခအနတ္တတွေအမြဲတင်နေတာတော့မဟုတ်ဘူးပြည့်ပြည့်တည်တော့အမြဲတော့မတင်သေးဘူးဆိုတော့မတင်လို့ပဲသူပါရဇာတွေပါရပြီးတော့နေတာကာမဝါယုန်နဲ့သူခံစားပြီးပြောနေနေတာအဲတော့အလွတ်နေတဲ့ခါတော့နိစ္စဒုက္ခအနတ္တတွေသင်မနေဘူးဒါပေမဲ့လို့နှလုံးသွင်းနေတဲ့ခါကလာကြရင်သူနိစ္စဒုက္ခအနတ္တတွေကြမ်းထင်လာပြည့်ပြည့်တည်ကြမ်းထင်မြဲထင်လာအရင်ကအတိုင်းဘုရားကသူ့ပဲသူ့ပဲတော့ဖြစ်ပြနေတဲ့တရားတွေ

သူအားလျော်သာကာမတရာသမာဓိဝိပဿနာဉာဏ်နဲ့လျော်တဲ့တရားတွေဟောလိုက်တော့မက်ဖို့ရရသွားတာပေါ့။ဒါကြောင့်မို့အာတယအနုတယကိုသိရဲ့ညာဟာလည်းဘုရားမျက်စိပဲတဲ့ဗုဒ္ဓမြတ်ဗုဒ္ဓသက်ကုကိုသမာဓိသက်ကုသမာဓိသက်ကုဆိုတဲ့ဝိညာဉ်မမြင်နိုင်တာရဲ့လည်းမရှိဘူးအကုန်လုံးမြင်နိုင်သိနိုင်တဲ့ဥစ္စာတဲ့လားသဗ္ဗညုတညာလို့ခေါ်တယ်ဘုရားမှရတာပါပဲသင်မြင်လိုက်လို့ရှိရင်ဘာမှမသိနိုင်တာမရှိဘူးအကုန်လုံးသိနိုင်လို့ဆိုသမာဓိသက်ကုလို့ခေါ်တယ်

ဆင်ញင်ဆင်ញင်မှုတွေကလည်းများဆင်ញင်ပြီးပြီးတဲ့ပညာတွေအကုန်လုံးကပညာသက်ကုပေါ့အဲဒီသက်ကု၅ပါးတရားတွေနဲ့စပ်ပြီးတော့ဒီသက်ကုတွေမျက်စိတွေတရားမျက်စိတွေပြည့်စုံပါရဲ့လားလို့မေးတာသမာဓိသက်ကုဘုရားသက်ကုနဲ့ပြည့်စုံရမယ်သမာဓိသက်ကုပြည့်စုံရမယ်ဓမ္မသက်ကုပြည့်စုံရမယ်ပညာသက်ကုညာနာသက်ကုပြည့်စုံရမယ်အဲဒီ မျက်စိတွေနဲ့တရားမျက်စိတွေနဲ့ပြည့်စုံပါရဲ့လားလို့မေးတော့ဘာသာကိရိနာကပြည့်စုံတယ်အကြောင်းသူဖြေတယ်ဘာလို့ဖြေနိုင်လို့ဆိုရင်ဓမ္မစကြာတရားဟောတဲ့ကသူကအကုန်လုံးပါပြီးသားတွေပဲဒါရီကပါနေတယ်ဒါရီကဓမ္မစကြာတရားဟောတဲ့ကမဂ္ဂင်7ပါးတရားကိုပွားများပြီးပြီဆိုတော့ဟောသမာဓိဋ္ဌိကိုပွားများပြီးပြီဆိုတဲ့ကသူကမိစ္ဆာဒိဋ္ဌိမရှိတော့ဘူးဟောသူကမိစ္ဆာဒိဋ္ဌိမရှိဘူး

ဟာဖြစ်ပြီးဒီကြဆင်ញင်ပြီးမှဆုံးပြထားတာဆိုတဲ့အကြောင်းလည်းဆိုတာတရားဟောတာတော့ဒီဓမ္မစကုတွေလည်းပြည့်စုံနေတယ်ဆိုတာသူကသင်ကြားနေပါတယ်သူကဓမ္မစကြာတရားနာထားပြီးတော့ဒါမှမဟုတ်ဒါတွေဝန်ခံပြီးတကလားပြည့်ကြတာပါတယ်အဲဆိုတာကာမဂုဏ်နဲ့သတ်ဆွဲခြင်းသည်ကာမဂုဏ်နဲ့သတ်ဆွဲခြင်းသည်ကာမဂုဏ်နဲ့သတ်ဆွဲခြင်းသည် သောတာပြာစေအမြဲစိတ်တည်မောဟတိမလွန်သွားလေသည်တို့ဖရာတရားညာလင်းကြည်ကာမဂုဏ်နဲ့တဆွဲကင်းသည်သောတာပြာစေအမြဲစိတ်တည်

နာသောရစ္စရိကာမေသူအသောစိတ်တံနာဝိလံဘဗံမောဟတိကံတော်ဗုဒ္ဓဓမ္မေသူသက္ကုမာသမ္မာသွေတော်ဟိမဝဒနာမင်းသောသူငါတို့၏ဆရာဖြစ်တော်မူသောဘောရမရှင်တော်မြတ်ဗျာသည်ကာမေသူကာမဂုဏ်တို့၌နာရိသတိကမ္မရှင်မရှိပါ ကာမဂုဏ်နဲ့တဆွဲကင်းသည်ကာမဂုဏ်ဤတမဲ့ပြီးတော့ဘဝဥစ္စာရလို့ဆိုမှုကျမ်းကျေစုကြားစည်းတဲ့အဘိဓါဆိုတဲ့တရားလည်းပဲတရားဆိုလည်းမရှိပါဘူးတဲ့ဒါလည်းအရိယာမဖြစ်ပဲထားလို့ကျင်းတာအခုလောကမှာသူတော်ကောင်းတွေကတော့သူတော်ဘာသိစဉ်ကိုကျေစုကြားစည်းရင်အဘိဓါဖြစ်တယ်မကြားစည်းကောင်းမှုဆိုပြီးတော့မျက်နှာလွှဲပြီးတော့ပြရတာကို တခါတည်းဝင်ဖြစ်ခြင်းလည်းဖြစ်တာပဲဟာဒါမတော်ပါဘူးဆိုညံ့တာလို့ပြရဖယ်ပြရညဇောပြန်တော့သူ့လိုလိုကိုဒီစိတ်တွေကင်းနေတာကာမဂုဏ်နဲ့တတ်မဲ့ပါရတဲ့စိတ်ဆိုတာအရင်မြစ်ကစပြီးတော့ကင်းနေတော့ဘုရားစစဉ်ရလို့မှုကြခြင်းမှုသာဝေးကြီးပါပဲမဖြစ်နိုင်တဲ့ဥစ္စာတွေပါကာမဇေရယမဝဒနာမေသောတုံငါတို့ဆရာဖြစ်တော်မူသောဘောရမနွယ်ဘွားရှင်တော်မြတ်ဘုရားသည် ကာမေဒုက္ခမောအာယုံတို့နနာရေသတိတမဲ့ခြင်းလည်းမရှိပါအထောထိုမှတပါသဗ္ဗအတုငါတို့ဆရာဖြစ်တော်မူသောဘောရမနွယ်ဝရှင်တော်မြတ်ဆရာ၏စိတ်တန်စိတ်ပြီးနာဝိလံဇာဘာရဒေဝအပြင်နောက်ကျခြင်းမရှိပဲအမြဲတမ်းကြည်လင်လျက်ရှိပါ၏ဇာဘာရဒေဝတွေနဲ့လည်းပဲဆရာကျုပ်သွေးနေပဲနဲ့စိတ်ဓာတ်အမြဲတမ်းကြီးနေပါတယ်ဘယ်တော့မှသူကစိတ်ဆိုးခြင်းမရှိဘူး အားလည်းပဲအနာကောင်းတာပဲဒီဆိုစရာအကြောင်းတွေရှိတဲ့စိတ်မဆိုးသိကောင်းတယ်ညဇောဘုရားပြောနေစင်္သာရိပုတ္တရာတော်မှာဉာဏ်နာတွေဆိုရင်အကုန်လုံးကျင့်နေတာပဲစင်္သာရိပုတ္တရာတော်မှာသူကထုတ်ပတ်တွေတစ်ခုရှိပါကတခါကစင်္သာရိပုတ္တရာကြီးညိုတဲ့တခါတွေကစင်္သာရိပုတ္တရာကုံတွေကြီးကျူးကြတယ်ဆိုစရာစင်္သာရိပုတ္တရာချင်းစိတ်မဆိုးတော့ဘူးဒေါသမရှိစိတ်မဆိုးတော့ကြီးကျူးကြကြီးကျူးတော့ ပုံသားတယောက်ယမနာယူဝါဒရှိတဲ့ပုံသားတယောက်ကသူကသဘောမကျမယုံဘူးပေါ့လေသူမယုံဘာသာတစ်ခုကဘာသာတစ်ခုဆိုယုံနေတယ်ဘာသာတစ်ခုကနေပြီးတော့အကောင်းနေပြောနေမယ်လို့ဘာသာတစ်ခုကမယုံဘူးသူကဘုရားဘာသာကတရားကောင်းနေပြောနေမယ်တခြားဘာသာဝင်ပုဂ္ဂိုလ်တွေကသူကမယုံဘူးအထင်မကြီးဘူးသူကအထင်သေးရအထင်သေးရပဲသူတို့လောက်နေရမကြဘူးထင်တာအဲ့ဒါနဲ့သူကမယုံဘူး ဟာစိတ်မဆိုးပဲနေပါမလို့တဲ့စိတ်ဆိုးစရာအကြောင်းမရှိလို့မဆိုးတာတဲ့သူကပြောတယ်မုံနာကမဆိုးပါဘူးတော့ကလိုက်ပွဲညူတဲ့ပုဂ္ဂိုလ်တွေကပြောကြတယ်ဘယ်လိုလုပ်လို့စိတ်မဆိုးဘူးဆိုတော့မလုံနိုင်ဘူးဟာစိတ်အကြောင်းမရှိလို့ပါတဲ့ဟုတ်တယ်ဒါလည်းကျွန်တော်စမ်းကြည့်ပါမယ်ဆိုတော့စမ်းကြည့်တော့ဒီနေ့တော့ကျွန်တော်ရဲ့ပုဒ်ပြရွာလဲသုံးအောင်မယ်ဒီဘုံနာက ကျုပ်တစ်ချောင်းနဲ့သူကနောက်ကလိုက်ပြီးကြောရိုက်တာဘုံဘုံနေတယ်ဘယ်လိုအနေနဲ့ပြည်တော်မပြောတော့ဘူးနောက်ကနေပြီးစိတ်ဆိုးအောင်နေတယ်ဘုံဘုံနဲ့ရိုက်တော့ဒီလိုဘုရားနောက်လှဲ့တော်မယူဘူးသွားနေသွားလှဲ့တော်မယူဘူးစိတ်ဆိုးရတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ငါအမင်းလာရရပါလားဆိုတဲ့ကားတဲ့ နှစ်ပါးလုံးမယ်ဒီမှာသူကဒေါသဒေါသဖြစ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အစားကရင်လည်းကျုပ်တို့ကျန်တာပြောမယ်သူကလက်တော့မကြည့်ဘူးသွားတယ်သွားတော့ဒီတော့မှပုံနာကတခါတယ်သူပါဝရဖြစ်တာကိုသိတဲ့ဘူပါကဟုတ်သားတယ်ဘာမှသူသင်ခုဟုတ်တာပဲငါသူတော်ကောင်းကြီးပြမမိပါဘူးဆိုပြီးသူတို့ကတောင်းပါရတယ်အဲဒီလိုကိုသိစိုးပြကြည့်ရမယ်လို့ရဟနာပုဂ္ဂိုလ်တွေသိမစိုးဘူးခရီးဆိုတော့ပြောကြမှရှိပါဘူး ရားလည်းပဲယဟနာနဲ့အတူတူပါပဲသူကသူကထူးတာကတော့ဘုရားကတော့ကိုဝါသနာနဲ့တော့ကိလေသာကင်းတယ်ယဟနာပုဂ္ဂိုလ်တွေကတော့ဘဝဆက်ဆက်ကလိုက်ပါလာတဲ့ဝါသနာလေးရှိတယ်တဲ့လောဘဒေါသမောဟရှိစဉ်တုန်းကအဲလောဘဒေါသမောဟအလေးကျင့်လေးတွေပေါ်တယ်ဒါလေးတွေကကျင့်ပါနေတဲ့သဘောပေါ်တယ်စိတ်ကတော့မရှိဘူးစေတနာတော့မရှိဘူးဒါပေမဲ့ကျင့်ပါနေတဲ့သဘောလေးတွေအပြောဆိုကြမ်းတမ်းတာလေးပါလေးရှိတတ်တယ်တဲ့ကွာ မြတ်စွာဘုရားမှာတော့အဲ့ဒီလိုလောဘဒေါသမောဟအရေးကြီးအောင်ဝါဒနာအကျင့်ပါတာတွေကိုဘာမှရှိတော့ဘူးလေအကုန်လုံးစင်ကြယ်နေတာဒါကြောင့်မို့အထက်သုံးပါးရောသာသာတုံငါတို့ဆရာဖြစ်တော်မူသောဘုရားမနောဘရှင်တော်မြတ်ဘုရားဤစိတ်ဓာတ်စိတ်နှလုံးတော်သည်အနာဝိလံရာရာဒေဝဖြင့်နောက်ကျခြင်းမရှိပဲအမြဲတမ်းကြည်လင်လျက်ရှိပါ၏

ဒေဝပြစေအမြဲစိတ်ဒီမောဟအတိမလွန်သွားလေပြီဒုပယတရားညာလင်းကြီးအဲတော့နောက်တစ်ပုဂ္ဂိုလ်ကတော့သုံးမှာမဟုတ်တော့ပါဘူးဒါပေမဲ့နည်းနည်းလေးစတာရအောင်

ကာမဂုဏ်နဲ့တဆွဲကင်းပြီဆိုတာဖြင့်ဘိဇာကင်းတဲ့အကြောင်းကိုသာဝန်ခါတာဒေါသပြည့်စဲအမြဲစိတ်ကြီးအမြဲစိတ်ကြီးဒါဖြင့်အဲဒေါသဒေါသရေသွားမြင်နောက်ကြည့်ခြင်းမရှိဘဲနဲ့စိတ်ကအမြဲတမ်းကြီးနေပါတယ်ဇာဘာရမရှိဘူးလို့ဆိုတယ်မောဟအတိမလွန်သွားလေပြီဆိုတော့ဖြင့်မောဟဝိဇ္ဇာကင်းခြင်းအကြောင်းပြုပြီးတော့မိစ္ဆာဒိဋ္ဌိတွေလည်းကင်းနေပါပြီလို့ဆိုလိုပါတယ်သူကသူက ဒါလည်းနဲ့လည်းနဲ့မိတာတွေတည်းရဲ့မိတာတွေမဟုတ်ဘူးအဲတော့ကာယကံသူစိတ်သုံးပါးလည်းกินတယ်ကာယကံသူစိတ်သုံးပါးနဲ့လည်းပြည့်စုံနေတယ်อืมဒီလိုပြည့်စုံတာကလည်းပဲသာမန်နှလုံးသွင်းဆင်ခြင်ပြီးပြည့်စုံတာမဟုတ်ဘူးသူအရိယာမဲနဲ့ကိုအာဟုတို့တွေကိလေသာတွေပယ်ကြီးဖြစ်လို့သမုတ်စေတာပဟာအားဖြင့်ပယ်ကြီးဖြစ်လို့တကားတယ်အင်းမပြအများအားပြည့်စုံပြီးတော့နေတာပါကျင့်ပြီးတော့စင်ကြယ်ကြီးပြည့်စုံနေတာ ဝစီက33ပါး34ပါးကျင်းပြီးဝစီက34ပါးနဲ့ပြည့်စုံတယ်ဒါလည်းပဲမုတ်စေရပါအချင်းအကျွမ်းမဲ့ကိလေသာပဲဆက်ပြီးတော့အများအားသင်ကျေပြီးတော့နေတာအဲဒါအဘိဓါပြဂရမိစ္ဆာရိတိဆိုတာတွေကလည်းဒါတွေလည်းပဲတာမစဉ်းစားဆင်ခြင်ပြီးတော့ကျင်းနေတာမဟုတ်ဘူးအရိယာမညာတွေဖြင့်ပယ်ပြီးတော့အာလုံးဝကျင်းသင်ပြီးတော့နေတာကိုဆိုတယ်အဲဒါတွေဖြည့်ပြီးပါပြီ ။အဲဒီနဲ့ဆိုပြမှာဒီကုံတွေနဲ့ပြည့်စုံပါတယ်လို့ဘာသာကိရိနာကပြီးတော့ဒီမဝဒနာကနောက်ထပ်ပြီးတော့မေးတယ်။ပစ္စည်းဝိဇာယသရဏောပစ္စည်းတန်သုဒ္ဓသာရဏောပစ္စည်းဝိဇာယတပန္နောပစ္စည်းတန်သုဒ္ဓသာရဏောပစ္စည်းပစ္စည်းတအာတဝါရှိနာပစ္စည်း ဝိသယသံပန္နောပစ္စည်းတံသုဒ္ဓသာရဏောပစ္စိတအာတဝါကိနာပစ္စိတပစ္စိတအာတဝါကိနာပစ္စည်းနာတိပုဏ္ဏဘောသမအသွေရတာရကိနာမေပစ္စည်းရဏိ သောတောပင်တို့ဆရာဖြစ်တော်မြတ်စွာဘုရားသည်သောတောပင်တို့ဆရာဖြစ်တော်မူသောဘုရားမှာမြတ်စွာဘုရားသည်ဝိဇာယဝိဇာညာနှင့်ဗံဗံတော်ပြည့်စုံပါ၏လောကိစ္စတော်နီဗံဗုဒ္ဓသာရဏောကောင်းစွာစင်ကြယ်သောသရဏအခြေခံအကျင့်နဲ့လည်းပြည့်စုံပါ၏လောကိစ္စတော်နီအာသာတော်ပင်တို့ဆရာဖြစ်တော်မူသောဘုရားမြတ်စွာဘုရား၏ ခောရမေသောတေဤတဏ္ဍာနဲ့အာသောအာသောတရားတို့သည်ခီနာကုံခန်းကုန်ဤဟွန်းတိဖြစ်ပါကုန်၏လောကိစ္စီသောဤတတသောသင်တို့ဆရာဖြစ်တော်မူသောခောရမေသောဘုရားခုနဘောတပံဘောသည်ရှင်နေနာရှိမရှိပဲကင်းပါ၏လောအဲ့ဒါလေးချက်ကိုမေးထားပါတယ်အဲ့ဒါလေးချက်လည်းအကုန်လုံးပြည့်စုံတဲ့အကြောင်းဝိဇ္ဇာ၃ပါးနဲ့လည်းပြည့်စုံတယ်ဝိဇ္ဇာ၈ပါးနဲ့လည်းပြည့်စုံတယ်သရဏ၁၅ပါးနဲ့လည်းပြည့်စုံတယ် ဒါတော့အလုံးစုံအာတော်တွေလည်းကုန်နေပြီတခါဘွားတွေလည်းပြည့်စုံမရှိတော့ဘူးဒါလည်းကျင်းပါတယ်ဆိုတဲ့အကြောင်းကိုဖြေထားပါတယ်အဲ့ဒါကတော့ကနေ့တော့ဟောလို့သိမရှိပါဘူးဒါအစီကြီးသွားမှာဒါတော့နောက်တစ်ခါသတင်းကြမှာဟောရမယ်နောက်တစ်ခါကြမှာဒီနေ့ကြည့်ရကိုဒီလိုနောက်တစ်ခါလာကိုရလားဟမ်လာကိုလာကိုအဲဘူးလာကိုနေကြမှာဆက်ပြီးတော့ဟောရမယ် ကဲဆောင်းမှုကလေးတွေဆိုကြအောင်ဆိုတော့ဝိဇာညာမြသုံးပါးရှိသွဲသရဏ15အကျင်အဆုံးတယ်အဘောခသိင်ကုန်ငိမ့်စင်ကြယ်တရားမင်း ကင်းစင်တော်ဖြစ်ပွဲဝိဇာညာများသုံးပါးဖြစ်ပွဲသရမ15ကျင်အားဆုံးလေအာဘောခါသိင်ကုန်ငိမ့်စင်ကြယ်တရားမင်းကင်းစင်တော်ဖြစ်ပွဲ 3ပါးဝိဇ္ဇာ7ပါးနဲ့လည်းပြည့်စုံပါတယ်သရဏ15ပါးနဲ့လည်းပြည့်စုံပါတယ်အဝိဇ္ဇာဆိုတာဘာတွေလဲသရဏဆိုတာဘာတွေလဲဆိုအောက်မှာတောက်ပြီးတော့ဒီဒီချင်းဟောမှာဒီဒီချင်းဟောမှာမှတ်ဖို့ရတယ်နာကောင်းပါတယ်ဝိဇ္ဇာ3ပါးဝိဇ္ဇာ7ပါးသရဏ15ပါးဆိုတာပြောဆိုနေကြတာနှုတ်တော့တက်နေတာပဲဒီအိဗယ်တွေနားလည်ဖို့ရတယ်ကောင်းပါတယ်အာသောခသိင်ကုံညင်းစင်ကြအာသောဆိုတဲ့ကိလေသာတွေလည်းကုံညင်းနေတဲ့အကြောင်း ညသောဘုရားမှာတပံဘွားတယ်လို့ဒီကျင်းမရှိတော့ဘူးဆိုတဲ့အကြောင်းကိုသိကြပါတယ်ဒါလည်းဓမ္မစကြာတရားနာတော်အချင်းသူညသောဘုရားမှာဒီကုန်နဲ့ပြည့်စုံတယ်ဆိုတာသိရတယ်သူသိကြတာတွေးစားနဲ့ကြမ်းပြီးတော့ကိုကြီးညိုရနဲ့သိကြတာမဟုတ်ဘူးသူကအဲ့ဒါကြောင့်မဂ္ဂင်7ပါးတရားပွားများထားတယ်ဆိုတော့မဂ္ဂင်7ပါးထဲမှာသမာဓိသမာသင်္ကပ္ပကပြည့်ညက်ခန္ဓာကိုသူကဝိဇ္ဇာပဲ ဝိဇ္ဇာပေါ်တယ်။ဉာဏ်နာတွေကဉာဏ်နဲ့မဲ့ခင်6ပါးကသမဝဇ္ဇသမကမ္မတာသမအာဇီဝသီလမဲ့ခင်သမဝသမဝါယမသမာဓိသမာသမာဓိဒါကသမာဓိမဲ့ခင်ဒါတွေကသူကသရဏတရားတွေအဲဝိဇ္ဇာနဲ့သရဏတွေဒါတွေပြည့်စုံနေတော့သိပြန်သူဆိုင်ရာပြည့်တဲ့ဝိဇ္ဇာသရဏတွေလည်းအကုန်လုံးပြည့်စုံတယ်ဆိုတာအတိတ်ပဲသူနားလည်ထားတယ်ဒါမှမဟုတ်တာပြည့်တယ် ဒီတော့အာသောကြီးကုန်ပြီဆိုတာကလည်းပဲသက်သာပြားကသူကဝန်ခံရတာပဲဟောတော့သူတော့ပါဒဝဖြစ်တဲ့သမုဒိယသစ္စာတရားကိုပယ်ခြင်းကိစ္စပြီးပြီလို့ဆိုတာတန်ခေါပဏိတာဒုက္ခသမုဒိယအရိယသစ္စာ ပယိနာတိမေဒိကွေပုဂ္ဂေအနာလောကုတ္တတာမေသူသက်ကုံဥဒ္ဒပါရိညာနာဥဒ္ဒပါရိပညာဥဒ္ဒပါရိဝိဇ္ဇာဥဒ္ဒပါရိဆိုမြတ်စွာဘုရားအဲဒီမှာဝန်ခံပြီးတော့ဟောတာလေအဲဒီလိုဝန်ခံပြီးတော့ဟောတော့သမုဒိယသစ္စာကိုပယ်ခြင်းကိစ္စပြီးပြီဆိုသမုဒိယသစ္စာပယ်ပြီးရင်ဒိဋ္ဌိဟာတွေလည်းအကုန်လုံးပယ်ပြီးသားပဲကိလေသာတွေကုန်သမုဒိယကိုရင်ကုန်ကုန်သားပဲအဲအာလောကိလေသာတွေအကုန်လုံးကုန်ပြီဆိုရတဲ့သူကဟောမြတ်စွာဘုရားပြည့်စုံပါတယ်ဆိုဝန်ခံတယ် နောက်ပြီးတော့တဖန်ဘဝတိဖြစ်ခြင်းများကင်းပါရဲ့လားဆိုတော့ဒါဘာတာကိရိနာအနေနဲ့တော့ဘယ်မြင်နိုင်လိမ့်မှာတော့ဘုရားနောက်ဘဝမဖြစ်ဘူးလားဖြစ်သလားဘယ်မြင်နိုင်လဲမမြင်နိုင်ဘူးသူပုထုဇဉ်ပဲရှိတယ်မမြင်နိုင်ဘူးဒါမမြင်နိုင်ဘူးဒါပဲမဲ့လို့သူအဲ့ဒီတရားနာရတာသူသိတာတယ်ဘုရားက

ကိလေသာတွေကလွတ်မြောက်သွားတာဒီကမပျက်စီးတော့ဘူးဒီလောကီဇာတွေရှိတဲ့အာလာရောက်တကရပြိထံကတော့ပြင်လုံးကသံသမဘာတွေရခဲ့တာရှိပါတယ်အာလာရရပြိထံရောက်စဉ်လုံးကသူကသမဘာ9ပါးရခဲ့ဥရကရပြိထံရောက်စဉ်လုံးကသမဘာ7ပါးရခဲ့တယ်လောကီဇာတွေတော့9ရောပဲအဲဒီသမဘာတွေရှင်တဲ့ကိလေသာတွေဟာငြင်းတယ်များငြိမ့်နေပါတယ်သူကဝိသမနာပါအားဖြင့်ကျင်းတယ်မရှိဘူးဒီချိန်မှာ

ပြည့်စုံပြီးတော့အဲပြည်စည်းပြီးတော့သွားတဲ့လွတ်မြောက်မှုကတော့ပြင်ဘယ်တော့မှမပြတ်တော့ဘူးဒါပဲနည်းနဲ့မှနောက်ပြန်မဆုတ်တော့ဘူးအဲဒါပါသစ္စာကနာညာနဲ့သိမြင်မိပါပြီတဲ့အမှန်တိုင်းလည်းသိလာပါပြီလို့ဆိုတော့တယ်နတ္တိတာနိပုဏဘောအရမတိမာဇာတိအရဤဘဝဒီကအတိမာအဆုံးစွန်သောဇာတိဘဝပဲတဲ့ဒါနောက်ဆုံးဘဝတဲ့ သောရောနာမင်းကြီးမေတော်မာယာတို့ကနေပြီးမွေးဖွားပြီးတော့လာတယ်စိတ္တကမင်းသားလေးဖြစ်ပြီးတော့တရားဖြစ်တဲ့ကျုံနာခန္ဓာဘဝနောက်ဆုံးပဲတဲ့မေတော်မာယာဝါကျုံသာစဖြစ်တဲ့ပရိသေစိတ်ကစပြီးနောက်ဆုံးပရိနိဗ္ဗာန်သာနဲ့ကုသနာရောမှာပရိနိဗ္ဗာန်သာနဲ့အချိန်ပေါ့အခုနှစ်ပေါင်း2000နဲ့900နဲ့6နှစ်လောက်ကပေါ့သုံးလာပြီးပြိဋိဘသာမဲ့အချိန်နဲ့စိတ်ကလေးအဲ့ဒီစိတ်ကလေးတိုင်အောင်ပြိဋိစိတ်ကနေပြီးသုရိစိတ်ကလေးတိုင်အောင်ဘဝ

ဒါလည်းခုကာလလူတွေစဉ်းစားကြည့်လို့ရှိရင်ဟာတို့တစ်ခါမှမကြဘူးဒါဟုတ်မှာမဟုတ်ဘူးလို့ဒီလိုပြောမှာပဲသူ့အချိန်ကာလနဲ့သူ့ဟာသူဖြစ်တာသူ့ပါရမီနဲ့သူကဒီလိုကိုတရားသူကိုရမယ်ပုဂ္ဂိုလ်အဝိစ္စပတနာအဝိစ္စအဲဒီအနုတ္တဝပတနာအနုတ္တဝသင်္ချာနဲ့ပြညိုတဲ့ပုဂ္ဂိုလ်တွေမှာအမျိုးသမီးတွေမှာတော့ပထမရမ်းပဲဣရဒကဘိက္ခွေမမသာဝိသနာ အနုတ္တဝိကာနာမမသာဝိကာနာအနုအနုတ္တဝိကာနာအဲအနုတ္တဝပတနာနာယရိဒာကာလီကုလဂရိကာယရိဒာယာယာကာလီကာလီမရှိတော့ယရိဒာယာယာကုလဂရိကာဥပဥပတိကာကုလဂရမြို့သူဖြစ်သောအကျဉ်ဥပတိကာမှာအတ္တိစီ

ရှိရကဘာတသိတဲ့ကလည်းသူဆူတောင်းလာတာအဲအနုဒဝသင်ကြားရုံမျှနဲ့သောတာပန်ဖြစ်ပြီးတော့ဒီလိုဣရိတဲ့ရောက်ွယ်သူဆူတောင်းပါတယ်နေတာလားအဲကြောင့်မို့သူကကြားတာအနုဒဝသင်ကြားဆိုတာအခုလူတွေလည်းသင်ကြားပဲဘုရားလက်ထက်တုန်းကတော့ဘုရားနဲ့တရားတွေ့ပြီးတော့ညီညီရတာကိုဘုရားဟောတာတွေကြားတယ်အဲဒီကြားနာဘုရားလက်ထက်တုန်းကဘုရားနဲ့မတွေ့ဘဲနဲ့ကြားနာပြီး သာဝနာကြီးညိုးနေတဲ့ပုဂ္ဂိုလ်တွေရှိစိတ်ဓာတ်သူကျော်တွေလည်းရှိပါတယ်။အဲ့တော့ပြန်လည်းမဖူးရခင်ကလေးကသူကအနာဂံဖြစ်ပြီးတော့နေတာ။သံသမပသံသမပတိအပင်ရှင်တွေလည်းရတယ်သူကလည်းသူ့တဲ့ပုဂ္ဂိုလ်ဒီလိုပါလေရှိပါတယ်။အဲ့ဘုရားပရိနိဗ္ဗာန်စံပြီးသွားတဲ့နောက်တော့အခုလူတွေအကုန်လုံးလူတွေရောရားနေရောပေါ်လေအကုန်လုံးကဒါတရားတော်ရနဲ့သင်ကြားပြီးတော့ကြီးညိုးနေကြတာဘုရားဆိုပြီးတော့ဘုရားမြင်ရတာလည်းမဟုတ်တွေ့ရတယ်လည်းမဟုတ် ဆိုတော့ဘုရားရဲ့အရှင်ဝါတွေတော့တွေ့ရတာပေါ့လေဓာတ်တော်တွေပါတယ်ဒီဝါတွေကတွေ့ရတယ်ဘုရားကိုတော့မတွေ့ရတာမဟုတ်ဘူးဘုရားရဲ့ဘုံတော်အာရုံပြုဘုရားရဲ့ဓာတ်တော်တွေမူတော်တွေအာတော်တွေဒါသွေတော်တွေဒါတွေအာရုံပြုပြီးတော့ညီရဘုရားဟောတဲ့ဒေသနာတွေအာရုံပြုပြီးတော့ညီညွတ်နေရတာတစ်သင်္ကြားတွေပဲအဲဒီခုတစ်သင်္ကြားညီညွတ်တဲ့ ဥပဒကယောက်ျားတွေလည်းရှိတယ်ဥပဒိကမိန်းမတွေရှိတယ်ကိုလိုဥပဒိကမျိုးသမီးတွေထဲမှာသူကအထူးမြတ်ဆုံးလို့ဒီလိုတဲ့ပေးထားတယ်သင်ကြားနဲ့ကြီးညိုတဲ့ကြီးညိုပြီးတရားဥတရားမြတ်ကိုရတဲ့အမျိုးသမီးတွေမှာပြင်းရင်သူကပထမရမ်းနဲ့ဒီလိုတဲ့ဘွယ်နဲ့မြတ်စွာဘုရားကြီးကျူးတာအဲဒီလိုဒီလိုတဲ့ဘွယ်နဲ့ကြီးကျူးရမယ်ပါရမီစုတော်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက် ဓမ္မစကြာတရားဟောတဲ့ညမှာပဲဒီနန္ဒဦးစကားပြောနေတာသူကကြားတာဒီနန္ဒဦးစကားပြောနေတာကိုစားတယ်ကြားတယ်မနာကောင်းပါလေတရားကုန်နေမင်းကညှို့ကြသိကောင်းတာညှို့ကြတယ်မနာကောင်းပါလေဟိုအတန်ဒီသာသာရာနဲ့တခါလေကြိုးဖတ်ပြီးတော့ပြောဟောရင်ဒါတရက်ကောင်းမှာပေါ့သူကတရက်ကောင်းမှာလေညှို့ကြတယ်ကိုကြီးကဒီမှာရိုးရိုးဟောလို့လည်းတော်ရုံပဲကိုကြီးသိတယ်မချင်းမွန်းတာဘူးသူကတော်ရုံမမှမပြောရတယ်သူက ဒါချီးမွမ်းမယ်ဆိုအမနာကိုချီးမွမ်းကြကောင်းတဲ့ဂုဏ်တွေပြအဲဒါအခုဝိဇ္ဇာ၃ပါးနဲ့လည်းပြည့်စုံတယ်သရဏ15ပါးနဲ့လည်းပြည့်စုံတယ်အဲပြီးတော့ကိုအာသောကိလေသာတွေလည်းကုန်းနေပြီပြီးတော့တဖန်ဘဝတွေလည်းမြတ်စွာဘုရားပြည့်ခြင်းမရှိတော့ဘူးလို့ဒီကြားတွေကြားရတဲ့အခါသာလီလူရဲ့မျိုးသမီးကမျိုးသမီးတို့ကြီးသေးဘူးအခုတော့တော်ကြီးတွေခွာကြီးတွေမဟုတ်ဘူးသူသာဟို ပထမဆုံးအင်တော်ကြပြီးတော့ပထမဆုံးပါပွားဖို့ရအချိန်မှာဆိုတော့သူကငယ်ကျုံးမှအသက်20ပြည့်မယ်မသိသေးဘူးလို့ဆိုတာဟိုဟိုဟိုဖြစ်တော့ကအိန္ဒိယမှာပြီးအဲ့ဒီဖြစ်တော့ကအင်တော်ကြည့်ရတဲ့လက်ခံငယ်ငယ်တွေပဲသူကသံဃာနေတော့စကြောင်းနေတော့ဒီလိုဟာတွေရှိတာဒီလိုပြ16နှစ်ဖြစ်မလား17နှစ်ဖြစ်မလားဒီလိုငယ်ငယ်ပဲဖြစ်မယ်သူကအမျိုးသမီးလေးပဲလေးမလေးလို့ပြောမှလို့အဲ့ဒီအချိန်မှာသူ ဒီတရားတွေကြားနာပြီးတော့မြတ်စွာဘုရားဆိုတာဒီလိုဒီလိုကုန်တဲ့ပြည်စုံတာတွေပါလားလို့ဆိုပြီးကြီးညိုတယ်လို့ဒါတရားတွေဖြစ်အဲဒီဒါတရားတွေဖြစ်တော့ဒီဒါတရားတွေဖြစ်ပြီးတော့ပီတိတွေဖြစ်တော့ပီတိတွေဖြစ်လာဒီပီတိတွေကိုကျွအောင်မယ်ဆိုတာကတော့ဒီတဲ့နဲ့တရေတော့မပါဘူးပေါ့ဒါမှမဟုတ်ဒီမှာမူတဲ့ကဝိဇ္ဇာဆိုတာဝိပဿနာညာပါတယ်ဝိပဿနာညာဝိပဿနာညာဆိုတာကျွရတာပဲအဲဒီတော့ဒီ ပီတိဖြစ်တာလေးတွေကိုပီတိဖြစ်တာလေးရှုလိုက်တယ်သူကလွယ်လွယ်ပဲပီတိဖြစ်ရင်ပီတိဖြစ်တဲ့နှစ်သက်ရင်နှစ်သက်တဲ့ကိုယ်ရဲ့သူ့ပြင်းနေပြင်းဖြစ်တဲ့ဖြစ်တဲ့ဒါလေးရှုလိုက်ဒါလေးကဖြစ်ပြီးခြင်းဖြစ်ပြီးခြင်းဖြစ်ပြီးခြင်းအနိစ္စဒုက္ခအနတ္တတွေသင်လာဖြစ်ပြီးဖြစ်သွားလို့မမြဲတဲ့တရားပဲအဲဒါလေးတွေမမြဲတော့တရားတွေလည်းအကုန်လုံးမမြဲတာပဲလောကလုံးမှာလည်းပဲဒီလိုတရားတွေကြီးတယ်ဒီလိုဖြစ်ပြနေတာမမြဲတဲ့တရားတွေကြီးတယ်ပဲသဘောပေါက်တယ် အမြဲတည်းတရားတွေဆိုဆင်းရဲတွေကြီးတဲ့ဆိုသဘောပေါက်လားပုဂ္ဂိုလ်သားတော်မှုတဲ့အနတ္တတရားတွေပဲသဘောပေါက်လားအဲဒီလိုကျွေးကျွေးနဲ့ဝိပဿနာဉာဏ်အစဉ်တိုင်းတက်ပြီးတော့အရိယာမေဖို့ရောက်တော့တာကိုဒါလည်းကြာမှမဟုတ်ပါဘူးခွန်ကြီးကပြောနေတာလည်းကြာမှမဟုတ်ဘူးသူကအာမိနစ်ပိုင်းလောက်ရှိမှပါခဏလေးနေမှသိကြမှမဟုတ်ဘူးအဲ့ဒါနဲ့သူသောတာပန်ဖြစ်သွားတာအဲသောတာပန်ဖြစ်လောက်တဲ့တရားတွေတဲ့ငါကောင်းပါလေဒါလေးတိုက်ခဲ့တာလေးသူပြင်းနေရသိညအောင်လို့ a na wznyamatomchipue terenase chi tom adeekate nke onye ihigieyemi ecenajipue မဝတ္တသုတ်တံတရားဤတံအချီးပိုင်းတရားကိုကြားနာရသောဓမ္မသမဏကုသိုလ်ကစေတနာ၏အစွမ်းအာနုဘော်တို့ကြောင့်ဤသုတ်တံတရားတော်၌လာသောအရာနှင့်စသောညီညွယ်ဝဲတို့ကိုလည်းညီညွတ်ကြ၍သုတ်တံတရား၌လာသော ပွားများခြင်းသောတရားတို့ကိုလည်းပွားများကြပွားများကြရုပ်ဥပဒနာဉာဏ်ဆင်းရဲမယ်ဉာဏ်ဆင်းဆင်းရဲတဲ့ဉာဏ်ဆိုနိဗ္ဗာန်ချမ်းသာများကိုဉာဏ်သောဆက်ရောက်ရင်မြတ်မောပြုနိုင်ကြပါစေကုန်သတည်း